ခွေးတို့ရှင်ဘက်ကပိဋိတံဘုဇဉ်ပိုင်းကိုပြောတယ်ပေါ့ဗျာပိဋိတံဘုဇဉ်ဆိုတော့ကတံဘုဇဉ်ခုနှစ်ပါးပေါ့နော်ဓမ္မနိဗ္ဗာန်သဘောတရားကြီးအောင်ပိုင်းပြောအဲ့ဒါဒီနေ့လဲအဲ့ဒါပြောရမှာပြီးတော့ဒီနေ့2021ခုနှစ်အနဝိုင်လ22ရက်တောက်ကြနေ့နေ့9နာရီချိန်ထေရဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း91သဘောတရားကြီးအပိုင်း ဓမ္မနုပဒနာပိုင်းပေါ့ဗျာဒီဓမ္မနုပဒနာပိုင်းမှာသံမိုးစဉ်9ပါးရှုနည်းပြောနေအဲ့ဒီထဲမှာဘုန်းကြီးတို့တတိတံမိုးစဉ်ပြီးသွားပြီဓမ္မဝိဇ္ဇာတံမိုးစဉ်ပြီးပြီဝိရိယတံမိုးစဉ်ပြီးပြီခုပိဋိတံမိုးစဉ်ပေါ့ပိဋိတံမိုးစဉ်မှာလည်းဖေယကဟောတဲ့နီးပြောပြီးပြီပြီးတော့အထကရာနီးအထကရာပြောတဲ့နီးကိုဘုန်းကြီးတို့ဆက်လက်ပြီးသင်ပေးနေပါ တကရာကပိဋိတံမိုးစဉ်ဖြစ်ကြောင်းတရားတွေကို7မျိုးပြောသွားတယ်ပေါ့နော်အဲ့ဒီ7မျိုးနဲ့ကိုယ်တန်တာမှာပိဋိတံမိုးစဉ်ဖြစ်အောင်လုပ်လို့ရတယ်ဖြစ်အောင်လုပ်ပါဆိုတကရာတိုက်တွန်းသွားတယ်ဘုမဖရာကုံတော်ဒီပွားလာရင်လည်းကိုယ်မှာနှစ်သမုပိဋိတွေဖြစ်လာဝိပဿနာဒါလည်းအာထုတ်တဲ့ပုဂ္ဂိုလ်များကြတယ်တချို့ဝိပဿနာဉာဏ်တွေကရှေ့ပြတ်တာညီးငွေ့တာ မရှုခြင်းတော့ဖြစ်တာတွေပြတ်တာတွေဖြစ်တာပြတ်ဒါတွေကြက်မျက်မပြတ်ကြည့်နေယုံနာတဘာဝတွေသူကကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝတွေအနေစာဒုက္ခအနတ္တဒါပဲကြည့်နေတော့ဒါပဲဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်တာဒါတွေကလည်းအမြဲတမ်းပေါ်လဲပြောင်းလဲဖြစ်လဲပြတ်လဲပေါ်လဲပြောင်းလဲဖြစ်လဲပြောင်းလဲဟာတကုံးလုံးဟိုနာပြက်ဒီနာပြက်ဟိုနာပြက်ဒီနာပြက်ဖြစ်လဲပြတ်လဲဖြစ်လဲပြတ်တကုံးလုံးတွေ့တာအဲတော့ကြားတော့မကြည့်ချင်ဘူး ဝိပဿနာတက်တက်ရှုတယ်ပေါ့ညီးငွေလာညီးငွေလာတဲ့ခါမျိုးမှာဆိုရင်ဇံရတဲ့ပုဂ္ဂိုလ်ဇံတမာရီလေးနဲ့ပြန်နေကြတယ်ဘုန်းကြီးတို့ဇံမရတဲ့ပုဂ္ဂိုလ်ကြဒီမှာဗုဒ္ဓံတို့ဒီပွားပြီးနေနိုင်တယ်ဝိပဿနာတိုင်းသွားတဲ့ပုဂ္ဂိုလ်များဘုရားကုံတော်လေးပွားဘုရားကုံတော်ပွားတဲ့ကံမှလည်းဘုရားကရဏပြောခဲ့တယ် ကိုအကြည်ညိုဆုံးခုံတော်လေးပွားရင်ပို့ပြီးတော့ပီတိပတ်တရားဖြစ်လွယ်တယ်ပြီးမှစိတ်ပြက်တာတွေညင်ငွေတာပျောက်သွားပြီဆိုငကိုကမ္မထံပြောင်းသွားတယ်ဒါကြောင့်မို့ဒီဝိပဿနာရှုတဲ့ပုဂ္ဂိုလ်ကြောင့်ဘုဇင်ခုနှစ်ပါးကိုကျင့်တောင်းလေ့လာထားတယ်ကျင့်တာမှာကိုယ်ခက်ခဲတွေရှိတဲ့အခါမှာဖြည့်ရှင်းလို့လွယ်တာဘုလို့ဆိုရင်ဘာလို့မှမသိဘူး သမျိုးကြတနည်းပဲပေါ့လေချိုးဆရာသမားတွေကတော့ဒီတနည်းပဲပြောတော့ကိုကဒီဒီဒီတနည်းပဲသိတယ်ဒီနည်းနဲ့အဆင်ပြေပါအဆင်မပြေဘာလို့မလဲဒါရှိသေးတော့ဆရာသမားကတော့သူသွားတဲ့သူကတော့အဆင်ပြေတော့ပေါ့ကိုကသွားလို့အဆင်ပြေချင်မှပြေတော့ခုဆရာတော်ကြီးတွေသွားတဲ့နီးလန်းတွေရှိကြတော့ကိုကအဲ့ဒီတိုင်မရရင်ဒီမှာဘုရားဟောမူရင်းရှိတော့တက္ကရာတွေဒီကားတွေဒါမိတ်လာတာ ဆရာတော်ကြီးဆုံးမဆရာတော်ကြီးတွေဆုံးမတယ်နဲ့ကိုယ်အကျင့်ကြည့်တယ်မရဘူးခက်ခဲတွေကြုံလာပြီအဲခုလို ပြောင်းလဲပြီးတော့ရှုမှတ်တဲ့နည်းလေးတွေသိရမယ်ပိဋိတံပုံစဉ်လေးတွေဝမ်းသာမှုကျေနပ်မှုပြီးဖြစ်လာအောင်ဘုရားတို့ဒီညီငွေလိုက်စိတ်ပြက်လိုက်ဘာမှကိုမမှတ်ချင်တာဘယ်ဟာကြည့်လိုက်ပေါ်လဲပြောင်းလဲပေါ်လဲပြောင်းလဲတခုတည်းမို့တခဏဝေးမှအများကြီးတွေ့အဲ့ဒါခါမျိုးကြံကိုကကြားလာတော့မကြည့်ချင်တော့စိတ်ပြက်တာတွေညီငွေတာတွေ အဲ့ဒါတွေ့လိမ့်မယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များအဲ့လိုဖြစ်လာရင်ကြီးကျင်တဲ့စိတ်တွေမရှိတော့ဘူးဆိုဘုရားကုံတော်လေးပြောင်းမှဘုရားကုံတော်လေးပွားတဲ့အခါကျအကြီးညိုဆုံးခုံတော် ပြောင်းပြီးပွားတယ်ပွားတော့ကိုယ်မှာပီတိပတ္တိလေးတွေဖြစ်လာဒီမှာတော့ပီတိတန်ဖို့စင်ပေါ့နော်ပီတိတို့ပတ္တိတို့ကများသောအားဖြင့်တကူဖြစ်ရင်တကူကနောက်ကလာတော့တာအဲ့ဒါပီတိဖြစ်အောင်ပွားတယ်အဲ့ဒါပီတိဖြစ်ကြောင်ပီတိတန်ဖို့စင်ဖြစ်ကြောင်အဲ့ဒီကြမှာ စိတ်ကဂျင်းတ်တိုင်းနှစ်သက်တာတွေဖြစ်လာမှငကိုဝိပဿနာပြန်သွားတယ်ဘုရားကုံတော်ပွားလို့ရလို့ဗုဒ္ဓနုတိဓမ္မနုတ္တိတရားကုံတော်လည်းပွားလို့ရတယ်သံဃာနုတ္တိတရားကုံတော်ပွားလို့ပိဋိပတ်တိမဖြစ်ဘူးသံဃာနုတ္တိထပ်ပွားဒီဘယ်ကုံတော်ပွားပါဖြစ်ပါတယ်သေချာစနစ်တကျတော့ပွားအောင်သံဃာနုတ္တိသံဃာကုံတော်လည်းပွားလို့ရတယ်ဒါမနေ့ကဘုန်းကြီးတို့ ကငါးကုံလုံးနဲ့ထိုင်လျောက်ပြောခဲ့ပြီဥဒကဘာပြောချင်လဲဆိုသီလာနှုတ်တတိကိုကျင့်သီလာနဲ့ပတ်သက်ပြီးတော့ဒါတွေကိုတွေးတောရမယ်စဉ်းစားမယ်ဒီကိုသီလာတွေဘယ်လောက်လုံးမလုံးနော်ဒါတွေစဉ်းစားရင်းနဲ့လည်းသီလာနှုတ်တတိပြန်စဉ်းစားဆင်ခြင်လိုက်ရင်လည်းပဲဒီကိုစိတ်ထဲမှာကျင့်တတ်ပီတိတွေဖြစ်တယ်နော်ဟောကိုသီလာလေးကြည့်ပြီဟောငါသီလာတခုမှမကြိုးသေးဘူးတခုမှမပြောက်သေးဘူးတခုမှမပြတ်သေးဘူးဒါမျိုးလေးတွေ အဲ့ဒီမှာစိတ်ကဝမ်းသာမှုတွေဖြစ်တာနော်ဒီလာကြိုးတယ်တို့ဒီဝိသုဒ္ဓိမကအများကြီးတောင်းထားတယ်ပေါ့ဗျာနော်မကြိုးတာကြိုးတခုတည်းဟာကြိုးပြတ်တတ်သီလားဆိုတော့အလေကောင်းကြိုးတာတို့ထိပ်ပန်းကြိုးတာတို့ဒါမျိုးပေါ့အဲ့လိုသီလသိက္ခာပုဒ်တွေလည်းစာသုံးသိက္ခာပုဒ်ကြိုးပြတ်တာဒုတိယသိက္ခာပုဒ်ကြိုးပြတ်တာအဲ့ဒါမျိုးသီလကြိုးတယ်လို့ဒီခါပေါက်တယ်လို့ကြိုးပေါက်သွားတယ်ဆိုတော့သူတို့ကတော့ စကလုံးကတော့တူတူပါပဲဒါပေမဲ့အဲ့ဒါတွေကိုသူကတော့စနစ်တကျခွဲပြထားတာပေါ့လေဒါပေမဲ့ဘုန်းကြီးတို့ကအဲ့တော့အာငါသီလတွေစောက်တည်ထားတာဘယ်သီလမှမကျိုးဘူးဘယ်သီလမှမပေါက်ဘူးပေါက်တယ်ပျောက်တယ်နော်ကြာပျောက်ကြားဖြစ်တယ်ဆိုတော့ပေါက်သွားကျိုးသွားပျောက်ကြားကြီးဖြစ်တယ်လို့မပေါက်မပြားမပြောက်မကြားကိုယ်သီလလုံးလုံးချုံချုံရှိနေအဲ့ဒီသီလလေးဆင်ញင်လိုက်နေပီတိဖြစ်လာ အဲ့ဒီပီတိလေးဖြစ်လာပြီဆိုတော့ငကိုကမ္မထံပြန်ပြသွားတော့ဒါပီတိတမောစီဖြစ်အောင်လုပ်တဲ့နည်းတွေပဲနော်ဒီမှာတော့အများကြီးပေါ့ဗျာသူတို့ကအဲဂုတ်တိလာရဲ့မကြိုးမပေါက်မပြောက်မကြားလုံးလုံးချုံချုံရှိနေပုံဒါလေးကိုဆင်ញင်လဲပီတိဖြစ်သလိုဒီသီလကိုအကြောင်းပြုပြီးတော့ကိုကလူချမ်းသာနာချမ်းသာတောင့်တပြီးတော့သီလဆောက်တည်တာမဟုတ်ဘူးဘဝကလွတ်မြောက်ခြင်းလို့ ဒါသီလစောင့်တည်တာသီလရင်ခံပြီးတော့မဘုံနိဗ္ဗာန်အထိတမာရီရနိုင်တယ်ဆိုဒီလိုသူကိုသီလစင်ကြဲတော့တမာရီရနေနော်တမာရီရမဘုံနိဗ္ဗာန်ရနေတာပေါ့အဲ့လိုမဘုံနိဗ္ဗာန်မျောမှန်းပြီးတော့ဒီသီလကိုစောင့်တည်တာပေါ့ဟောငါသီလသိစင်ကြဲတယ်ဒီလိုသီလစင်ကြဲပီတိပတ္တိဖြစ်လာတဲ့အချိန်မှာတရားထုတ်လိုက်တမာရီဖြစ်လွယ်တယ်တမာရီဖြစ်လွယ်မညာဖုန်ညာရတော့ အဲ့တော့ကိုယ်တီလာဝဲဒီလိုလဲဆင်ញင်ပေးရမယ်ဒါလေးမှတ်ထားဖို့ဒါတီလာနှုတ်တတိနောက်စာကနှုတ်တတိစာကနှုတ်တတိဒါကိုလဲဆင်ញင်ပေးရမယ်စာကဆိုတော့ကိုယ်လှူခဲ့တဲ့တန်းငရာတွေပေါ့ဗျာလူကနည်းနည်းလူလူများများလူလူကိုအဝမ်းမြောက်ဆုံးဖြစ်တဲ့အလူမျိုးကောင်းတယ်အဲတော့လူတော့လိုအပ်တဲ့ပုံကိုလိုအပ်တဲ့ຢာလူအားတာတော့အင်မတန်ဝမ်းသာစရာကောင်းတယ် ဒါတလေကိုယ်စိတ်ကူတရားလူနေတော့လူကံပုဂ္ဂိုလ်အနေနဲ့မလိုအပ်ရင်လည်းကိုယ်လည်းဝမ်းသာအောင်ဖြစ်ဘူးလူကံပုဂ္ဂိုလ်လည်းဝမ်းမြောက်ဝမ်းသာမဖြစ်ဘူးပေါ့အဲတော့လူရဲ့တန်းနယ်ဆိုတာကသူများအတွက်လူတာသူများအတွက်အစဉ်ပြေဖို့ရည်ကြည်တာပေါ့နော်ဒီလိုလူတဲ့ခါလဲတာမန်စိတ်နေတော့ပေးဖို့လူဖို့မလွယ်ဘူးပေါ့ဗျာကိုယ်တဏ္ဍမှာမေစီယာခေါ်တော့ကိုယ်ရဲ့တာမနာလို့ဆိုမေစီယာအာတကြီးတဲ့ပုဂ္ဂိုလ်ကလူကိုတောင်းဖို့ခက်တယ် လူရတန်းနဲ့ဆိုတာဒီမစ္စည်းနဲ့စစ်တိုက်ပြီးမှလူလို့ရတယ်ဟောသူ့မှာရှိနေတာငါဘာလူဘာပေးစရာလို့လဲဒါမျိုးဖြစ်တော့ကိုတဲ့ဒီနေရာဌာနတို့ညာရရုပ်ဆင်းတို့ပညာတို့စားစရာတောက်စရာတို့လာလာပါတို့ဒါတွေပြည်စုံနေတော်တော်ပေးသူကခက်တယ်အဲဒါကြောင့်မစ္စည်းနဲ့စစ်တိုက်ရတယ်အဲဒါကြောင့်ဟောသူ့မှာရှိနေတာပဲသူလည်းပညာတတ်နေတာပဲငါဘာသိမပေးစရာလို့လဲ စာရည်လို့ပေါ့လေမစ္စည်းကငါဘာပဲလားဆိုလို့ဒီမစ္စည်းကိုနိုင်အောင်တိုက်နိုင်မှလူနိုင်တတ်နိုင်တယ်နည်းနည်းပဲလူလူများများလူလူကိုယ်စီတက်မှာဝမ်းမြောက်ဝမ်းသာဖြစ်နေဖို့ရည်ကြီးဝမ်းမြောက်ဝမ်းသာလူတုံးလည်းဖြစ်ရမယ်နော်မလူဝင်ရှိဖို့ကလည်းဟောဘယ်ဘုကငါဘယ်လိုလူလိုက်မယ်ဆိုရင်မလူဝင်ရှိဖို့ကလည်းဝမ်းမြောက်နေရမယ်လူတုံးမှလည်းဝမ်းမြောက်မယ်လူတုံးဝမ်းမြောက်ဝမ်းသာဖြစ်မှနောက်တစ်ချိန်ပြန်စဉ်းစားတဲ့စဉ်းစားတဲ့စာကံတို့ဒီဝမ်းမြောက်ဝမ်းသာဖြစ်တော့ လူတဲ့ချိန်တုန်းကတော့ဝမ်းမြောက်ဝမ်းသာမဖြစ်ခဲ့ရင်နော်ဟိုချိန်မှာပြန်စဉ်းစားတယ်ဝမ်းမြောက်ဝမ်းသာဖြစ်ဖို့ခက်တယ်အဲ့ဒါလည်းမှတ်ထားဖို့နော်အဲ့လိုစာကံတို့တိဆင်ញင်လို့အဓိကတော့နည်းနည်းလူလူများများလူလူကိုလူရဲ့တန်းကလာလေးဆင်ញင်လိုက်နေပီတိလေးတွေဖြစ်ပါတယ်အဲ့လိုဆင်ញင်ပေးလေဒါပီတိတံဝင်စဉ်ဖြစ်တယ်ဒါလေးပြောလို့ပေါ့ဗျာပီတိတံဝင်စဉ်ပြီးတော့ဗာလဲဆိုတော့ဒီမှာကြည့်လိုက်ဒေဝတာနှုတ်တိကိုပွားများခြင်း ဒါနှုတ်သတိတွေပွားများပုံနေပဲဒီမှာနတ်တွေကဘာဖြစ်လို့နတ်တွေဖြစ်ရသလဲသရတရားယုံကြည်မှုသရတရားဖရာတရားပုံသံဃာပုံမှာယုံကြည်မှုကံကံရဲ့အကျိုးယုံကြည်မှုဒီလိုယုံကြည်တဲ့သရတရားလည်းရှိရတယ်ယုံကြည်မှသီလဆောက်တည်လို့ရတယ်နော်ယုံကြည်မှလှူလို့ရရင်ယုံကြည်မှအသိဉာဏ်ပညာတွေရှိအောင်လုပ်လို့ရတယ် ယုံကြည်မှလည်းခုလိုဒီစာပေတွေသင်ကြားတာတို့ဘုဒ္ဓတာပြည့်စုံလို့တရားတိလသုတ္တစာကပညာပေါ့ဒီ၅မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များနတ်ဖြစ်တယ်အေးဩနတ်တွေမှာဒီတရားတရားတရားတိလသုတ္တစာကနဲ့ပြန်နတ်ပြန်ငါမှလည်းနတ်တွေဖြစ်နိုင်တရားတရားတွေရှိနေတာပဲဒါမျိုးစဉ်းစားတော့ဒေဝတာနှုတ်သည် ပြန်ပြောရင်တော့ယုံကြည်မှုအခြေခံရှိမှ စာကလူမှုတမ်းမှုဆိုတာဖြစ်ပါတယ်ယုံကြည်မှုအခြေခံရှိမှပဲသီလဆောက်တည်လို့ရပါတယ်ယုံကြည်မှုအခြေခံရှိမှသင်ယူတာတို့ဒါတုဒ္ဒတုဒ္ဒမြညာပေါ့တကယ်ကြင့်ကြံတဲ့ဘာဝနာမြညာပညာဖြစ်အောင်လုပ်လို့ရတယ်ယုံကြည်မှုမရှိတော့ဉာဏ်ဘာဖြစ်လို့မရအကြောင်းမှတ်ထားမယ်နတ်တွေဖြစ်တယ်နတ်ပြည်ရောက်တယ်ဗြဟ္မပြည်ရောက်တယ်နတ်ပြည်ပဲပြောကြဗြဟ္မပြည်တော့ဇန်ဒီအထုံမှာရောက်တယ် သရာသီလတုဒ္ဒစာကပညာနဲ့ပြီးဆုံးတဲ့ပုဂ္ဂိုလ်များဟာနတ်ပြည်နတ်လောကသို့ရောက်တယ်။အဲ့ဒီသရာသီလတုဒ္ဒစာကပညာတွေငါတာနာမှာလည်းရှိနေပါလား။အဲ့လိုဆင်ញင်စဉ်းစားပြီးပိဋိဖြစ်တဲ့ဝမ်းမြောက်ဝမ်းသာတွေဖြစ်တော့အဲ့လိုဝမ်းမြောက်ဝမ်းသာ ဖြစ်ပြီးစိတ်တွေပင်မမှုတွေပျောက်သွားပြီးဆိုမှငကိုကိုရှုမှတ်နေတဲ့ကမ္မထံပြန်သွားဖို့ဝိပဿနာဆိုဝိပဿနာဒါဒေဝတာနှုတ်တိလို့ခေါ်ပါတယ် နောက်ဥပဒမနုတ်တိအဲဒီကိုသွားမယ်နော်ဥပဒမနုတ်တိဆိုဥပဒမတဲ့နိဗ္ဗာန်ကိုနိဗ္ဗာန်ရဲ့ငြိမ်းရေးပုံချမ်းသာပုံဒါတွေကိုဆင်ញင်ရတာပါအဲတော့နိဗ္ဗာန်မှာယုတ်တရားနံတရားမရှိဘူးနဲ့ခံစားခွင့်မရှိဘယ်မှာချမ်းသာမယ်လဲဆိုရှင်သာဂုတ္တဗျာဒီခံစားခွင့်မရှိတာချင်းဒီပဲချမ်းသာတာဘုရားခံစားခွင့်ရှိမှချမ်းသာလို့ထင်တော့ ခံစားခွင့်တွေဘာမှမခံစားလို့ဒါချမ်းသာတယ်ရှင်သာရိပုတ္တရာရှင်များက ဖြေသွားတာရှိတော့အဲတော့နိဗ္ဗာန်နဲ့ပတ်သက်ပြီးတော့နိဗ္ဗာန်ဆိုတာတော့ဒီကျမ်းဂန်တွေမျိုးမျိုးဖြစ်ရှိတာပေါ့ဗျာနိဗ္ဗာန်ဆိုတာစိတ်စိတ်တိပရမတ္ထယုတ်တရားတို့မှာတိကြဖြစ်တဲ့ပရမတ္ထတရားပဲနော်ယောဝိသေတာလည်းမဟုတ်ဘူးနာဝိသေတာလည်းမဟုတ်ဘူးဒါလေးမှတ်ထားဖို့ဒီယုံ nant သင်္ခါရတရားနဲ့လုံးဝဆက်သွယ်မှုမရှိဘူးပေါ့ဗျာဆက်သွယ်မှုမရှိတဲ့အတွက်ယုတ်ထုနန္ဒုလို့လည်းဒီလိုလည်းပြောဖို့မဖြစ်နိုင်ဒါလေးနားလည်ထားပါပြီးတဲ့အခါကျတော့ဒီနိဗ္ဗာန်ဆိုတဲ့တရားကဘုရားကမာရိကပါဠိကဗိဓာဓမ္မအဲ့လိုဟောတာဗိဓာတရားခန္ဓာကိုယ်တွင်းမှာတီးနေတဲ့ဓာတ်တစ်မျိုးမဟုတ်ဘူးပြီးတော့ နိဗ္ဗာန်ပုဂ္ဂိုလ်တ attva တွေလို့ခံစားတဲ့တရားမဟုတ်ဘူးနော်ရူပယုံတတအောင်ဆိုင်တဲ့ကာမဂုဏ်အောင်လို့ခံစားတဲ့တရားမဟုတ်တဲ့အတွက်နိဗ္ဗာန်မှာဝိရိကဒုက္ခခံစားမှုမရှိဘူးခံစားမှုမရှိတာဟာခုနခံစားမှုရှိတာတဲ့စာပေါင်းများစွာတာလုံးနဲ့ငြိမ့်တဲ့သဘောပဲနော်ခံစားမှုရှိနေဒီခံစားမှုချမ်းသာတော့ပဲသိတယ်ဒီခံစားမှုတွေကင်းလို့သွားတဲ့အခါကျတော့ ဒုက္ခအနေနဲ့ခံစားစရာမရှိဒုက္ခအနေနဲ့မရဥပေက္ခအနေနဲ့ခံစားစရာမရှိဘူးဒီခံစားမှုမရှိခြင်းဒီပင်ဒါချမ်းသာတယ်လို့ဒီလိုဖြေတာပေါ့ဒီတော့ဒီမှာနည်းနည်းခက်တာကဒီပြောရခက်တာပေါ့လေနိဗ္ဗာန်ကကိုကိုယ်တိုင်ရာဘူးတွေ့ဘူးမှနားလဲတာနည်းနည်းလေးနားလဲဖို့ရှိတာတော့ဝိပဿနာဉာဏ်နဲ့ထိုက်လျောက်ဖြစ်လာရင်ငြိမ့်ဤတဲ့ငြိမ့်ချမ်းတဲ့အရာသာတွေတွေ့လာနိုင်ပြီ။ဟောနိဗ္ဗာန်ဆိုတာ ဒီဓမ္မကသာလုံးအေးချမ်းပါပဲအဲ့လိုလက်ခံနိုင်တယ်ဒါကြောင့်မို့တရားထုတ်တကကြတော့ဉာဏ်ပညာဖြစ်အောင်ထုတ်ပါဉာဏ်ပညာဖြစ်အောင်ထုတ်ပါဆိုဒီသဘောအကြောင်းတိုက်ထုံးရတော့တခါတလေကြတို့တော့ပြောရခက်တယ်ဥမာဒီမှာတော့စာဝေမှာတော့တို့ကဘလို့ဥမာလေးနဲ့ပေးထားကြလဲဆိုတော့နေပါရင်အေးချမ်းနဲ့ရတာဟို တူတော့တူတာမဟုတ်ဘူးပေါ့ဗျာဥပမာနဲ့ပြောမှတခါတလေနားလေကြတာဆိုတော့ဥမာလေးနဲ့ပြောကြတယ် သိချမ်းသာတဲ့တထေတယောက်သူ့မှာလောကီအာယုန်นี่ပြီးဆုံးရှိတယ်ဒီနေ့သူကအိတ်ချင်တာနဲ့အာရပိုင်းအိတ်ပြောင်နေတာပေါ့ဗျအိတ်ပြောင်နေတဲ့ချိန်မှာလောကီအာယုန်นี่ပြင်းစေစေကံတို့ကသူ့ရဲ့အခိုင်အစေသူ့မှာအနိနာမှာရှိတဲ့ပုံကိုယ်တွေနှိုးပဲနှိုးရပါပြင်မလဲသူအိတ်ကောင်းနေတာဖြစ်ရမလားဒေါသနဲ့မိတ်ဆူမဲ့ဆဲမှာပဲ ဒါပေမဲ့ခုနအဲ့ဒီတထေကသူအိပ်ပျော်နေတဲ့ခံစားမှုကိုပြောစမ်းမှာဆိုရင်ကျုပ်ခက်တယ်အဲ့တည်းမဲ့အဲ့လိုကောင်းတာအဲ့လိုကောင်းတာဒီလိုမှုန်းတယ်ညာဒီသဘောကိုပြောစမ်းမှာဆိုတော်တော်ခက်တယ်ဒီအိပ်မှုကိုပဲကြည်လိုက်လို့ဉာဏ်နဲ့အာယုံနဲ့လူတွေနှစ်သက်နေစေရင်အိမ်မှုအိတ်တယ်မှုခံစားနေတဲ့ဒုက္ခနေတဲ့ဒီခံစားမှုတဲ့ ခံစားဝင်ပါတဲ့နော်အဲအိတ်မှုဆိုလည်းပြောဖို့ခက်တဲ့ခံစားမှုပါပဲနော်ထင်ရှားခံစားမှုဒီဟာတော့နှိမ့်သက်နေစေကြရင်ဒီနိဗ္ဗာန်ဆိုအဲ့တဲ့ငြိမ့်တယ်အေးတယ်ဆိုမှတ်စကြည့်အောင်ပါပဲဒါကြောင့်မို့ဘုန်းကြီးတို့ဒီအနာဂံရဟန္တာတို့ကြဒီယုတ်ခန္ဓာကိုယ်ကြီးရလာဝန်တို့ကိုဘုန်းကြီးတို့သူတို့ကသဘောထားကြတယ်ထင်မှတ်တယ် ပြီးတော့ယုတ်ခန္ဓာကိုယ်ကြီးမှာယုတ်နာခန္ဓာကိုယ်ကြီးမှာသူကဘာလို့လဲယုတ်ခန္ဓာကိုယ်ကြီးနာခန္ဓာကိုယ်ကြီးရတာဝန်တို့ဝန်တို့ကြီးလို့အင်ပဒန်လေးလာတယ်ရဟနာတော့အနာဂတ်ရှင်မြတ်တို့အဲ့လိုလေးလာတဲ့ခါကျသူကဘာလို့လဲဆိုဒီတက်တော်ထင်ရှားရှိတဲ့ချိန်မှာပဲဒီယုတ်နာခန္ဓာမှာတတ်နိုင်မြကင်းနိုင်သမျှကင်းဖို့និရောဓသမဘဝင်စားတာပဲនិရောဓသမဘဝင်စားနေတဲ့ချိန်မှာကျသူကခံစားမှုမရှိဘူးဘာဖြစ်လို့စိတ်စေတသိက်စေတသာယုတ်တွေချုပ်နေ အဲ့ဒီချိန်မှာကံစားယုံနဲ့ဘာရှိလဲဥဒ္ဒစာယုံအာရယုံဒီယုံ၃မျိုးပဲဖြစ်တယ်အဲ့ဒီလိုခိုက်တန်ယုံနိုင်ချုပ်ငိမ့်နေတာပေါ့ဗျာအမြဲတမ်းချုပ်ငိမ့်တာနော်အဲ့ဒါကြောင့်မို့သူတို့ဒီယုံနာဆိုတော့ဝန်တို့ကိုပေါ်ရလေးလုံးလို့တတ်နိုင်မြချပြီးနေကြတဲ့ဘောနိရောဓသမဘာဝင်စားတယ်လို့ခေါ်တာပါပဲ အများကြီးပါဒီမှာတော့သူတို့ စာပေမှာတော့ပြောသွားတာတော့ထားပါတော့ငြိမ်းအေးနေတဲ့သဘောပေါ့ခံစားမှုရှိတဲ့ငြိမ်းအေးနေတဲ့သဘောကနိဗ္ဗာန်ပဲဒီနိဗ္ဗာန်ကိုဒါသုတ္တမယညာစေတမယညာနဲ့ဘုန်းကြီးတို့ကမှန်ဆပြီးတော့อืมချင်းချင်းပွားများကြရုံပါပဲဘုရားတို့ဒီဒီဥပဒမနှုတ်တိကြအဲ့လိုပွားရုံပဲဘလို့တိတိကြကြပြောဖို့ခက်တော့ဒါကတော့ကိုကရဘူးမှပဲပြောလို့လွယ်မှာ အဲဒီမှာနိဗ္ဗာန်နဲ့ပတ်သက်ပြီးသုတ်တံပါဠိတော်တွေမှာနိဗ္ဗာန်ဟာနိဗ္ဗာန်ဓာတ်ဟာပရမတ္တတရားဆိုတော့သိကြတယ်ထင်ရှားရှိတဲ့ပရမတ္တတရားဒါပေမဲ့လို့ပုထုဇဉ်ပုဂ္ဂိုလ်ကြီးကဒါကိုမမြင်နိုင်မသိနိုင်ဘာဖြစ်လို့ဒီသိနိုင်တဲ့ဉာဏ်မှမရှိတော့တရားအထုတ်မဲ့ဝိပဿနာဉာဏ်တွေဖြစ်လာမယ်သောတာပန်မဖြစ်သေးခင်ဝိပဿနာဉာဏ်တွေဖြစ်မယ်ဆိုရင်တော့ဒါ အဲ့ဒီမှာငြိမ်းရတဲ့ခိုက်တန်လေးတွေ့လိုက်မယ်ဥရပြညာတော့ရောက်ပြီးနောက်ပိုင်းရဟောနိဗ္ဗာန်ဆိုတာဒီတဲ့ချမ်းသာနိုင်တာပဲဒီလိုလေးဖြစ်လာတယ်။တာမန်အနေနဲ့တော့တာမန်ပုရိသင်ပုဂ္ဂိုလ်နဲ့နားလည်ဖို့မြင်ဖို့ခက်တဲ့တရားပဲ။ဒါပေမဲ့ပုရိသင်ဉာဏ်ဖြစ်မမြင်နိုင်ပေမဲ့လို့ခုနမဉဏ်မဲ့မဉဏ်တူတွေဖုံဉဏ်တူတွေရထားတဲ့ပုဂ္ဂိုလ်များမြင်နိုင်တယ်သိနိုင်တယ်ထင်ရှားတယ်ပေါ့ဗျာ။ ပဂရိမျက်စိဖြင့်တော့မမြင်နိုင်ဘူးဒါပေမဲ့လို့ပါလေဉာဏ်မျက်စိနဲ့တော့မြင်နိုင်တယ်အဲ့လိုမှတ်ထားမယ်အဲတော့အဲ့ဒီလောက်ပဲမှတ်အောင်ပါဗျာဟိုနိဗ္ဗာန်ကြောင်းပြောနေရင်လိုက်မမီတဲ့အရာတွေပြောနေနားလေအခက်နေလိုက်အဲတော့နိဗ္ဗာန်ကိုအဲ့လိုဆင်ញင်ပွားများနေလည်းပဲပီတိတွေဖြစ်ပါတယ်ပီတိတွေဖြစ်လာပြီဆိုမှငကိုကမ္မထံပြန်သွားတော့ဒါဥပဒမနှုတ်တတိလို့ခေါ်တယ်ပီတိဖြစ်ကြောင်းတရား နောက်တကပိဋိဖြစ်ကြောင်းတရားကိုခွန်ကြီးတို့ထကရာဘာဆက်ပြောပြန်လဲဆိုတော့လူခပုဂ္ဂလပရိဝိသတာပရိဝိဇနာတာကြမ်းထမ်းနေတဲ့ပုဂ္ဂိုလ်များကိုရှောင်ရမယ်ကြမ်းထမ်းနေတယ်မဟုတ်ရိုင်းဆိုင်ကြမ်းထမ်းတယ်ဒီတော့တိမ်တိမ်မှုဝင်မရှိဘူးအဲတော့ကြမ်းထမ်းနေတဲ့ပုဂ္ဂိုလ်ကြမ်းတမ်းနေတဲ့ပုဂ္ဂိုလ်ဆိုဘာလဲဆိုတော့ ဟိုတိတ်တိတ်ဆိတ်ဆိတ်မနေဘူးပြစူညံညံနေတဲ့ပုံကုံမျိုးဆိုလိုတာပါနော်တိတ်တိတ်ဆိတ်ဆိတ်နေခြင်းကနှစ်မျိုးရှိတော့ဗောမြတ်သောတိတ်ဆိတ်နေခြင်းနဲ့မမြတ်သောတိတ်ဆိတ်နေခြင်းဆိုဘုန်းကြီးတို့နှစ်မျိုးစာပြီးမှခွဲပြတာပထမဆုံးဘုန်းကြီးတို့မမြတ်တဲ့တိတ်တိတ်ဆိတ်ဆိတ်နေခြင်းဆိုတာစကားတော့မပြောဘူးစိတ်ကူးနဲ့တောင်တွေးမြောက်တွေးအဲ့ဒါမျိုးတွေတွေးနေတာပေါ့အတွေးမျိုးဆိုစိတ်ကူးမျိုးဆိုဖြစ်နေတာ စကားမပြောပြီမဲ့လို့ဒါမပြတ်တော့တိတ်ဆိတ်မှုနဲ့နေတာလို့ခေါ်တယ်အတွေးတွေလျှောက်တွေးနေတယ်ဝန်နေစရာတွေပုတ်ဆွေးစရာဒေါသဖြစ်စရာတွေဒုံမကဘောအာယုန်တွေဒါလျှောက်တွေးနေဒါတော့မမြတ်တဲ့တိတ်ဆိတ်တိတ်တိတ်ဆိတ်ဆိတ်နေမှုပဲမြတ်တဲ့တိတ်တိတ်ဆိတ်ဆိတ်နေမှုဆိုတာကတရားတစ်ခုကိုဆင်ញင်နှလုံးသွင်းနေတာသမထဘာဝနာပွားနေမယ်ဝိပဿနာဘာဝနာပွားနေမယ်တယောက်တည်းနေတဲ့အခါမျိုးပေါ့ဒါမျိုးဆိုလိုတယ် ချို့ຢာအဲ့လိုမနေတဲ့ခါကျတော့လွတ်ထားတော့စိတ်ကလွတ်ထားတော့ကိုယ်ကလည်းကြံစိတ်ကလည်းကြံနေတယ်ဒီပုဂ္ဂိုလ်နဲ့သွားပေါင်းလို့ကတော့ကိုယ်ပါကြံထမ်းပြီးတော့မငြိမ်ချမ်းဘူးပေါ့ဗျအဲ့လိုမျိုးဖြစ်တတ်တယ်ဒါကြောင့်ကိုအဲ့ဒီလိုပုဂ္ဂိုလ်မျိုးကြံထမ်းတဲ့ပုဂ္ဂိုလ်မျိုးရှောင်ရမယ်ကြံထမ်းတဲ့ပုဂ္ဂိုလ်များတော့ဒီဖေဟာဆိုင်ရအာယုံဖေဟာဆိုင်တဲ့ပုဂ္ဂိုလ်မှာသူကကြီးညိုမှုနှစ်သက်မှုမြန်လို့မရှိဘူးဗျ ဒါကြောင့်ကြံထန်နေဖရာတရားမေ့နေတဲ့ပုံကိုယ်ကကြံထန်ကြတော့ဖရာမေ့မယ်တရားမေ့တန်ခါမေ့မယ်ပြီးရပြီးပါဆရာသမားခုံကျေးဇူးတွေမေ့မယ်သီလတွေကိုလည်းသူကဂိမ်းမဆိုင်အဲ့လိုပုံကိုမျိုးတွေကကြံထန်နေတတ်တယ်ရိုင်းဆိုင်နေတတ်တယ်အဲ့လိုပုံကိုမျိုးကိုကသွားပေါင်းလိုက်ရင်သူ့မူရတဲ့ကိုကူလာတာကိုပါရိုင်းဆိုင်တဲ့သဘောကြံထန်တဲ့သဘောပဲဖြစ်သွားတယ်ဘုန်းကြီးတို့သူတို့ကမဲနေတာမဲနေတဲ့ပုံကို ပေါင်းတော့မဲမှာပဲဖြူတဲ့ပုဂ္ဂိုလ်ပေါင်းတော့ကိုယ်ဖြူချင်မှဖြူမှာမဲနေတဲ့ပုဂ္ဂိုလ်လည်းတေချာပေါ့မဲလာမှာပဲအဲကြောင့်အဲ့လိုပုဂ္ဂိုလ်မျိုးတတ်နေတာချောင်းရတယ်တိမ်မွေးတဲ့နုညံ့တဲ့ပုဂ္ဂိုလ်ပေါင်းတယ်နော်တိမ်မွေးနုညံ့တယ်ဆိုခုနလိုဒိဋ္ဌိစိတ်စိတ်မြတ်သောဒိဋ္ဌိစိတ်စိတ်နေတဲ့ပုဂ္ဂိုလ်မျိုးမှာတိမ်မွေးတယ်ဒီဘာမှမလုပ်ဘဲနဲ့စကားတော့မပြောပါဘူးဒါပေမဲ့သူ့စိတ်ကိုယ်ကမှအတွေးတွေကရှုပ်ရှက်ခတ်နေအောင်ရှောက်တွေးတယ်အဲဒါတော့ လူစိတ်ထဲမှာမတိမ်မွေဘူးပေါ့ဗျာကိုယ်မူရာနှုတ်မူရာတိမ်မွေမှစိတ်မှမတိမ်မွေစိတ်တိမ်မွေမှကိုယ်မူရာနှုတ်မူရာတိမ်မွေတဲ့ပုံကုံမျိုးကောင်းတယ်စိတ်မတိမ်မွေပဲနဲ့ကိုယ်မူရာနှုတ်မူရာတိမ်မွေဟန်ဆောင်တိမ်မွေနေတာအဲ့လိုမျိုးတိမ်မွေတယ်ဆိုတော့စိတ်တတ်တွေတိမ်မွေရင်ကြီးတော့ကိုယ်မူရာနှုတ်မူရာစိတ်တိမ်မွေနေအဲ့ဒီလိုပုံကုံမျိုးပေါင်းတယ်ပေါင်းတဲ့အခါကျတော့ကိုယ်လည်းသူ့လိုပဲနေတတ်ထိုင်တာနော် तू က စိတ်ထားလေးတွေနုညံ့တာဘာကြောင့်မနုညံ့တယ်လဲဖရာတရားနဲ့နေလို့ကိုယ်လည်းနေလို့မရဘူးလားသူလိုလိုက်နေတာပေါ့သူလိုလိုက်ပြောတော့သူလိုလိုက်ပြီးတော့နေထိုင်တော့အဲ့ဒါမျိုးအဲကြောင့်ဖရာတရားနဲ့နေကြဖရာတရားလို့သူနဲ့ပေါင်းဖရာတရားလို့လို့တဲ့စိတ်လေးတွေဖြစ်တော့အဲ့ဒီလိုဖရာတရားလေးလို့တော့ကိုယ်တဏ္ဍာမှာလည်းပီတိလေးတွေပတ္တိလေးတွေဖြစ်လာတော့ဒါမျိုးနဲ့နေဖို့ဘုရားအဲ့ဒီထကရာညွှန်တော့ နောက်တစ်ခုကကြီးညိုပေါ်ရာသုတ်တံများကိုဆင်ញင်ခြင်းဒီကလည်းဒါလည်းတရားတရားခြေခံရှိမှနော်ခါဒီလေဘုန်းကြီးကဒီမာသရိပဏသုတ်အထကရာတွေကဝိတုကြောင်းတွေပြောတယ်ဘုန်းကြီးအိုင်ဒီယာနဲ့ပြောတာမဟုတ်ဘူးနော်ဒီထဲမှာပါတဲ့အတိုင်းအခုကမာသရိပဏသုတ်ကိုသင်ပေးနေအောင်သင်ပေးနေတဲ့ခါကျဘုန်းကြီးတို့ကဒီသုတ်ထဲမှာပါတဲ့အကြောင်းအရာတော့ဘုန်းကြီးတတ်နိုင်များပြောရတယ် တခါတည်းလေဝိတုကြောင့်နေဟိုရှေးခေတ်ကာလတွေကဖြစ်နေခုခေတ်ကာလမဟုတ်ခုဘုန်းကြီးတို့တမန်ကျောင်းနေမှာလဲဒီတိုင်းပဲလေရှေးတုန်းရှေးခေတ်တုန်းကဒုတိယကဘာစီမှာလူတွေဘလောက်တတ်တယ်ဟာနှိမ့်ဆက်တာတွေညှင်းဆက်တာတွေအများကြီးပဲအယိုးကောင်းတွေအဲ့လိုမျိုးပြောကြတာပဲလေဒါတွေကတောင်းကားရအောင်လို့ဒါတွေနောက်တစ်ချိန်မှာဆင်ញင်ပြေအောင်လို့ဒါတွေမဖြစ်အောင်လုပ်ကြဖို့ဒါတွေကိုတော့လေ့လာဖို့ပေါ့လေဒါကြီးကိုအဓိကမိမောင်းထားဖို့ပြောနေရမှာ နောက်တစ်ချိန်မှာဒါတွေကိုအတူယူပြီးတော့ဘယ်လိုလုပ်ကြမလဲပေါ့ဒါမျိုးမဖြစ်အောင်ဘယ်လိုလုပ်ကြမလဲဒါမျိုးတွေနောက်ဒီကတော့ဓမ္မလမ်းကြောင်းအတိုင်းဒီထဲမှာပါတဲ့အတိုင်းပြောတာပါဘုန်းကြီးတို့ကိုပိုင်အိန္ဒိယနဲ့ရှောက်ပြောနေတာမဟုတ်ဒါလေးတော့သိထားစေချင်ပါအဲတော့ကြီးညိုဝဲတုတ်တံမြောက်ဆင်ញင်မယ်ဒီမှာလဲကြီးညိုဝဲတုတ်တံဆိုတဲ့နေရာမှာလဲမထူးဘူးပေါ့ဗျာဒီကိုယ်ကတရားတရားအားနည်းနေတော့ဘယ်လိုတုတ်တံပြောပြောယုံကြည်စရာလက်ခံနိုင်စရာမရှိတာအများကြီးဖြစ်နေ ဒီကနေ့ဘုန်းကြီးတို့ဒီတုတ်လေးတုတ်အဲအရုဏဝတီတုတ်ဆိုတာတဂရဝကတန်ယုံမှာပါပါတယ်သူ့ရဲ့ဖြစ်စဉ်တွေပြောမယ်နော်ဒါတရားအားနေတဲ့ပုဂ္ဂိုလ်ကတော့တော်တော်ယုံကြည်ရခက်တဲ့အနေအထားဖြစ်ကောင်းဖြစ်နိုင်တော့ဘယ်လိုဟောတာလဲဆိုမြတ်စွာဘုရားဘုန်းကြီးတို့မြတ်စွာဘုရားဗုဒ္ဓခေါရမဘောဗျာတာဝတိမြို့စေတဝင်ကျောင်းနေတဲ့တရင်သုံးနေတဲ့ချိန်မှာပဲရဟန်းတော်တွေခေါ်ခဲ့တာပဲ ရှေးအချိန်ရှေးခေတ်အချိန်တုန်းကပေါ့ဗျာကြာဆိုနှစ်ပေါင်းများစွာအချိန်တုန်းကအရင်ဘုရားတဆူလက်ထက်ကအကြောင်းအရာဟောတာပါရှေးခေတ်အချိန်တုန်းကဟိုးရှေးရှေးအချိန်ကလာအရုဏဝတီဆိုတဲ့မြို့မှာအရုဏဝါဆိုတဲ့မင်းအုပ်စုမင်းပြုတယ်အဲ့ဒီအချိန်မှာတိခိမြတ်စွာဘုရားပွင့်ထွက်ပေါ်ပေါက်လာတယ် တိခိမြတ်စွာဘုရားကအရုဏဝရီမြို့ကို အမိပြုပြီးတရင်သုံးတယ်ခုနလိုပေါ့ဗျာတာဝတိမြို့စေတုံကျောင်းမှာဘုရားခေါ်မှာတရင်သုံးတယ်လို့ဒီမြို့ကြီးမှာမိပြုပြီးတရင်သုံးတယ်အဲ့ဒီမြတ်စွာဘုရားမှာတိခိမြတ်စွာဘုရားမှာဒီအဘိဗုဆိုတဲ့အက္ခတာဝကရဟန်းရှိတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်မှာကျတော့ရှင်မောဂလံရှင်သာရိပုတ္တရာဒါအက္ခတာဝကလည်း ရှင်သာရိပုတ္တရာကျတကူပညာရဣတရေရတယ်ရှင်မောင်မောက္ကလာကျတကူရဣတရေရတော့အဲ့ဒီလိုဖရားတဲ့ဖရားတဲ့မှာဒီအကတာဝကမဟာတာဝကတွေရှိတယ်အဲ့ဒီတိခိမြတ်စွာဘုရားဒီဘိဗုဆိုတဲ့အကတာဝကတပါးကိုခေါ်ပြီးတော့ဘယ်ကြွသွားလဲဆိုတော့မြမပြည်ကိုကြွသွားမြမလောကမြမပြည်ရောက်တဲ့အခါကျမြမတွေကိုတရားဟောဖို့သူ့ရဲ့ အေကတာဝကတပိတာအရှင်ဘိအရှင်ဘိဘုကိုတရားဟောခိုင်းတာအဲ့တော့အရှင်ဘိဘုကတရားဟောတဲ့အခါကျတော့ဗြမာတွေကအပြစ်တင်ကြတာပေါ့ဗျာဒီမှာတော့သူတို့ကဗြမာတွေဆိုရလဲတချို့ကအရင်ဖျားလက်ထက်ကမှီပြီးတော့ဇံပင်ရှင်တွေရပြီးတော့ဗြမာဖြစ်သွားတဲ့ပုံကိုယ်တွေလည်းအများကြီးရှိတာအဲ့တော့သူတို့ကအရှင်ဘိဘုရံကိုဘာ ပြစ်တင်ကြလဲတပည့်ရန်ကားတဲ့ဆရာဖြစ်တဲ့မြတ်စွာဘုရားရှေ့မောက်မှာဘာဖြစ်လို့တရားဟောရတယ်လဲနော်ကိုယ့်ဆရာရှေ့မှာသူကတရားမဟောရအောင်ဒါမဲ့သူတို့မသိတာမြတ်စွာဘုရားဟောကန်းလို့ဟောတာဆိုသူတို့မသိဘူးပေါ့ဗျာအပြစ်တင်ကြအဲ့ခါမှာအတိခိမြတ်စွာဘုရားကပြိဝရန်ကိုဗမာရီဦးတဲ့တတိတောင်ကဖြစ်အောင်ပြုလုပ်ပါပြုလုပ်ပြီးမှဟောတဲ့အဲ့ဒီခါကျဘာလုပ်လိုက်လဲတပည့်ဝရန်ကသူ့ရဲ့ တကူပင်ရှင်တွေပြတာပါပဲဘလို့ဟောလိုက်လဲဆိုထင်ရှားရှိတဲ့ကိုဖြစ်နေတရားဟောတယ်ဟိုကိုမြင်ရပြီးဟောတယ်ပေါ့ဗျာကိုပြောက်ပြီးတော့ဟောတယ်ထင်ရှားမရှိတဲ့ကိုနဲ့လည်းတရားဟောတယ်သူအဲ့လိုဟောတာတခါဘယ်လိုဟောလဲဆိုကိုတပိုင်းကထင်ရှားမြင်တပိုင်းကထင်ရှားမမြင်ဘူးဒီလိုဟောတယ်အဲ့လိုဟောပြတယ်ကိုပြောက်ဟောပြတယ်ကိုနဲ့ဟောပြတယ်ကိုတပိုင်းကိုဟောပြဟောတယ်ကိုတပိုင်းပြောက်ပြီးဟောပြတယ် အထက်ပိုင်းပြောက်ဟောပြီးဟောတယ်အောက်ပိုင်းပြောက်ဒီလိုဟောတယ်ဟောတရားတရားမရှိဘူးဇံပင်းခြင်းနဲ့မယုံဘူးဆိုရင်တော့ခက်တယ်ယုံကြည်ဖို့လက်ခံမှုခက်တဲ့တရားပဲအဲ့တော့မြမာရီကအဲ့ကြမှာရှင်ဘိဗူရရဲ့တကူအာနုဘောကိုအလုံးအအသိညာအဲ့ဒီနောက်ပိုင်းမှာရှင်ဘိဗူရဘာလို့လဲတိက္ကမြတ်စွာဘုရားကိုထပ်ပြီးခွင့်ပန်ပြီးဒီလောကတထောင်ဘုရားရှင်တို့ကြလောကတထောင်ထီအောင် ပြန့်နှံ့ကြော်ကြတယ်ဒီကအက္ခတာဝကဖြစ်တော့လောကရတထောင်အဲ့ဒီလောကတထောင်ကိုကြောင်းတရားအဲ့မှာဒိဋ္ဌာမိတရားဟောနော်တကောပြပြီးတရားဟောတယ်နော်ဒီလူပြည်တွေမကောင်းဘူးနော်ဒီလောကရတထောင်ကိုဆက်ကြောင်လားဒီဒီ32ပုံကိုလောကရတခုထားပါနော်အဲ့လိုမျိုးတထောင်ဘုရားရှင်တို့ရဲ့တကူတော်ကြတထောင်ထီအောင်ပြန်နိုင်တယ်အဲ့လောက်ထိကြားတယ် ဒီလူပြည်ကိုလူပြည်လူတော်ကဒီ30ပုံ30ပုံလောက်တွေမကောင်းနော်ဒီ30ပုံပေါင်း1000လောက်ကိုကြောင်းနော်ဒိဋ္ဌံပြီးတော့ဟောတာဟောတဲ့ဂါထာပြီးမှပြောပြမယ်နော်ဂါထာပြန်တရားဟောတာဟောပြန်နောက်ပိုင်းတိခိမြတ်စွာဘုရားဒီပိပုရဟန်းနဲ့အတူလူပြည်ဗြဟ္မပြန်လူပြည်ပြန်ကြွားလာလူပြည်ပြန်ရောက်တဲ့အခါမှာသူတရင်သုံးတဲ့မြို့ကျောင်းရောက်တဲ့အခါမှာ အဲ့ဒီမှာရှိတဲ့ရဟန်းတော်တွေမေးတာပေါ့ဖြစ်သားတို့တဲ့မနာအကတာဝကဘီဘူးယဟန်ဗြမပြည်ကနေဟောတော့ဟောတဲ့တရားတွေသင်တို့နာကြရသလားလို့မေးတယ်။မှန်ပါဗျာဒီလိုနာကြပါလေဗျာ။အဲ့တော့အဲ့ဒါပြောလိုက်တဲ့အခါကျဟိုကုံလုံးတော့ဆက်ကြဒီလူပြည်တစ်ခုဒီ32ပုံလောက်တည်းမကောင်းလောကရ1000ကကြားနိုင်တယ်။အဲ့လောက်တည်း အဲ့တော့တရားတရားမရှိတဲ့ပုဂ္ဂိုလ်ကြဒီတရားတွေယုံဖို့ခက်သွားလို့သူများယုံတာကိုလည်းလိုက်ပြီးတချို့ကဖြတ်တတ်တယ်ဘာယုတ်တိရှိလို့လဲကွာဒီလိုဖြတ်တော့အဲ့တော့တရားတရားမရှိသူတရားမွဲသူကိုဒါကိုခုနကဘာပြောလဲဆိုကြံနေတဲ့သူဒါမျိုးလဲတောင်းကြပါနော်အဲ့လိုပုံကုန်နဲ့သွားလိုက်ရင်ကိုယ်မှာဒုက္ခဖြစ်တယ်အဲ့ဒီကျုပ်လည်းဟောတာရှိပါတယ်ဒါနမလုပ်နဲ့ဒါနလို့တန်တရားရှိတတ်တယ်တန်တရားရှိကြောင်းတရားတွေဒါမျိုးလဲ ဒါကတော့ဘုန်းကြီးတို့ဘဝတွေမျောပြီးတော့လုံနေရင်အခုတရားထုတ်တယ်ပေါ့ဗျာဟောနောက်ဘဝကျနောက်ဘဝရောက်ဗြဟ္မဘဝရောက်ဖို့ဒီလိုမျောပြီးအထုတ်နေတာတူတူပါပဲဒါနလုံမှာမဟုတ်နော်ဘာဖြစ်ဒီကုသိုလ်ကအဲ့ဒါကိုမျောနေတာခုဘုန်းကြီးတို့ကတရားလုပ်တယ်ဆိုနိဗ္ဗာန်ရခြင်းလို့မက်ဖို့ရခြင်းလို့ဒါမမျောဘဲနဲ့ဗြဟ္မပြည်ရောက်ဖို့လူပြည်ရောက်ဖို့လူချမ်းသာဖြစ်ဖို့နတ်ချမ်းသာဖြစ်ဖို့မျောနေတယ်တူတူပဲနောက်တစ်ခုကစဉ်းစားဖို့ရာကဘုန်းကြီးတို့ဒီတရားတွေခဏပြောပြတာခုန ဟိုနတ်ဖြစ်ကြောင်းတရားတွေနည်းနည်းပြန်ပြီးတော့စဉ်းစားပြမယ်နော်တရားအထုတ်တာပဲဖြစ်ဖြစ်လှူတာတန်းတာပဲသီလတရားတရားရှိမှလုပ်လို့ရခုသင်္นานတက်တဲ့တရားတရားရှိမှတက်လို့ရခုဘုန်းကြီးတရားဟောတယ်တရားတရားရှိမှဟောလို့ရတယ်တရားတရားမရှိဘုန်းကြီးမဟောချင်ဘူးဟောချင်တဲ့စိတ်ကလို့လို့ရသွားမှာပဲအဲ့ဒါမျိုးအဲတော့ ပြီးတဲ့ခါကျဘုန်းကြီးတို့တွေကဒီဘဝနဲ့ပြတ်တော်အောင်တရားထုတ်နိုင်တော့မလှူရင်တော့ပြဿနာမရှိဘူးဗျာအခုဘုန်းကြီးတို့ဒီလောက်အားထုတ်တာတောင်မှဟိုမဲ့ညာဘုံညာမပြောနဲ့ဝိပဿနာညာဖြစ်အောင်တော့တော်တော်လုပ်ယူရတယ်မဲ့ညာဘုံညာမှမဖြစ်တဲ့၍ဘဝဘယ်လိုလုပ်ပြမှာလဲအရဟတမဲ့ညာဘုံညာမရသေးဘဝမပြတ်ဘူးဗျာမပြတ်ရင်ဘုန်းကြီးဘုန်းကြီးပါဝင်တော့ဘုန်းကြီးလည်းလူရမှာပဲမလူတော့ကဲနောက်ဘဝရောက်သွားပြီ ဘောကမပြတ်သေးဘူးလူတောင်းကိုလည်းမပါဘူးသူဆင်းရဲမှာပဲနော်ဘောကဆက်ဆက်မှာနိဗ္ဗာန်ဆူတောင်းတော့ဘဝတွေတော့မမျောနဲ့မဆူတောင်းနဲ့လူတဲ့တန်းတဲ့နေရာလူရမယ်လူအချက်ကိုလူအဲ့လိုလူမှနိဗ္ဗာန်မရောမချင်းဘဝတွေမှာဒါချမ်းချမ်းသာသာနေရမှာအလှူဒါန်းမပါလို့ကတော့ဘုန်းကြီးတို့နိဗ္ဗာန်မရောခြင်းဘဝတွေမှာ ချမ်းချမ်းသာသာနေဖို့ခက်တယ်ဒါကြောင့်မို့ တရားတရားအခြေခံပြီးတော့လှူရမယ်ဘုန်းကြီးလည်းလှူရမယ်လူလည်းလှူရမယ်နောက်တစ်ချက်ဆက်ပြောင်းမယ်တရားတရားအခြေခံရှိမှသီလစောင့်တည်လို့ရတယ်ကဲဘဝဘဝတွေကဘုန်းကြီးတို့ချမ်းသာပါရဲ့ယောဂါတွေဖြစ်နေမယ်ဆိုကဲဘယ်နှစ်လောက်ချမ်းသာမှာလဲနေရထဲဟာတက်ကလည်းမရှိဘူးတက်ကလည်းတွေ့ချမ်းသာတော့ချမ်းသာပါလေတက်ကငယ်ရွယ်နဲ့တည်သွားခဲ့ဘာအိဗယ်ရှိမှာငယ်ရွယ်နဲ့တည်တဲ့လူတွေလေလိုက်ကြည့်လိုက်ကုသိုလ်ကောင်းမှုများများမလုပ်ဖြစ်ဘူး ငယ်တဲ့အသိဉာဏ်အာနေတော့လူဘုတန်းကိုအတော့ခက်တယ်သီလဆောက်တည်ဖို့ဘာဝနာအထုဖို့ပို့ခက်တယ်ဘာပဲဖြစ်ဖြစ်ဘဝတွေကမပြတ်သေးတော့ရောက်တဲ့ဘဝမှာချမ်းသာဖို့လိုသလိုဘုန်းကြီးတို့ဘာလို့လဲအသက်ရှည်ဖို့ကျမ်းမာရေးကောင်းဖို့လည်းလိုတယ်အသက်ရှည်ဖို့ကျမ်းမာရေးကောင်းဖို့တော့ဘုန်းကြီးတို့သီလပြည့်စုံအောင်မယ်သီလမပြည့်စုံမရဘူးဒါလေးပြောချင်တာဓမ္မတာနော်ဘဝမပြတ်သေးဘူး ပြတ်အောင်မလုပ်နိုင်သေးဘူးရဟန္တာမဖြစ်သေးမပြတ်သေးဘူးဒါမှတ်တာမပြတ်တော့ဒါနလုပ်ဖို့လိုတယ်ယုံကြည်ချက်နဲ့သီလလုပ်ဖို့လိုတယ်ဒါနလုပ်ရင်ဘဝဘဝတွေမှာဘာလို့ချမ်းသာစေမယ်သီလစောင့်တည်တိုင်းချမ်းသာတဲ့တံပါပြင်အသက်ရှင်မယ်ကျမ်းမာကြီးကောင်းမယ်ကောင်းပြီဘဝဘဝတွေမှာအသက်ရှင်မယ်အဲပြည့်စုံပြည့်စုံဥစ္စာတွေချမ်းသာကြွယ်ဝမယ်ပြီးတော့အသက်ရှင်မယ်ကျမ်းမာကြီးကောင်းပြီလူက ဓမ္မကြီးတို့ဒီမှာသင်္นานသူသင်္นานသားပဲဖြစ်ဘုန်းကြီးဖြစ်ဖြစ်ကဲဘုန်းကြီးဒီเจ้าမှာအကြီးကဲလုံနေကိုယ့်ရဲ့ငယ်တဲ့ပုဂ္ဂိုလ်ကမလေးစားရင်ဘယ်နေရထင်ရတာမချမ်းသာဘူးเนาะအဲ့ဒါလည်းမှတ်တာတည်နေနေပြီကဲအမအောင်ညီမမလေးစားညီမအောင်မမလေးစားဘယ်နဲ့နေကြဘယ်စိတ်ချမ်းသာမှာတော့လေးစားမှုရှိဖို့လိုတယ်အသက်ကြီးလာဖို့သိတာတယ် မြတ်ကိုလေးစားမှကောင်းတယ်သာသမီးကလေးစားနေမှကြီးညိုးနေမှနော်ကြီးညိုးဖို့လေးစားဖို့ဆိုဘာလို့လဲစိတ်ဓာတ်တွေယောသားကိုဖြောင့်မှဖို့လိုတယ်စိတ်ဓာတ်တွေယောသားဖြောင့်မှနေရင်အနိကကြီးညိုးလို့ရတယ်အဲ့ဒါလေးမှတ်ထားဘုန်းကြီးလည်းဒီတိုင်းပဲဘုန်းကြီးတစ်ပည့်တွေကဘုန်းကြီးမေယောသားနေဘလို့မှသူတို့ကြီးညိုးမှမဟုတ်ဘူးဒါရှင်းရှင်းလေးပဲအာကိုလောက်တာလေသူတို့လောက်တာသူတို့ဖြစ်ပြောလို့မရဘူးဒါလေးသိထားဖို့ အဲ့တော့ရိုးသားဖို့ဖြောင်းဖို့ဘုန်းကြီးတို့ပါလားတရားလောက်ရမယ်ဗျာတရားလုံးမှာစိတ်ကမရိုးသားတဲ့စိတ်ကမပေါ်တော့ဟာနော်တရားမလုံးသေးပြောတကမရိုးသားတဲ့စိတ်တွေကပုထုဇဉ်ဆိုပေါ်တတ်တယ်ဟောတရားလေးရှုမှတ်လိုက်တဲ့အခါဒီမရိုးသားတဲ့စိတ်တွေပေါ်လာဟောပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါပဲဆက်ဖြစ်ကြောမရှိတော့ဒါလေးမှတ်တာပြီးတော့ဘဝဆက်ဆက်မှာရိုးသားကိုဖြောင်းမှတ်ဖို့အများကြီးညိုလေးစားပါလို့တရားလုပ်ဖို့လိုတယ်အသိဉာဏ်ရအောင်လုပ်ရမယ်နော်ပညာဆိုခုနအဲ့ဒါကိုပြောတယ် ယုံကြည်မှုရှိယုံကြည်ချက်နဲ့ဘုန်းကြီးတို့ခုလိုသုဒ္ဓမယဉာဏ်တရားထုတ်ရင်လည်းအာနာမနာဘယ်လိုအထောက်အမယ်ဝိပဿနာဘယ်လိုအထောက်အမယ်ဒါသိအောင်လေ့လာပါနောက်တစ်ချက်ကြပါလို့လေဒီကဝိပဿနာအထောက်အမယ်ဆိုဝိပဿနာဉာဏ်ဖြစ်အောင်လုပ်ရမယ်ဝိပဿနာဉာဏ်ဖြစ်မှခုနမကောင်းတဲ့စိတ်လေးတွေဖြစ်ပေါ်လဲပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ဖြစ်ဖြစ်ဒေါသစိတ်ဖြစ်ဖြစ်ဘာစိတ်ဖြစ်ပေါ့အဲ့ဒါမြင်သွားလိမ့်မယ်မြင်တော့မယုံသားစိတ်ပြလိုလိုနည်းသွားလိမ့်မယ် နော်ဘုရားကုံတော်ပွားရင်တိတိကျကျတော့ဘုရားကုံတော်အကျိုးထဲမှာပါသေးနော်ဘုရားကုံတော်ပွားတဲ့ပုဂ္ဂိုလ်ရုံသားတယ်ဖြောက်မှတ်တယ်ဘယ်ကမ္မထဆိုဒီတိုင်းပါပဲတိတိကျကျလို့ဘုန်းကြီးတို့စိတ်တွေရုံသားလာတယ်ဖြောက်မှတ်လာရုံသားဖြောက်မှတ်မယ်ဆိုဘယ်သူမှဆိုကြီးညိုတယ်ဗျာဒါလေးမှတ်တာအဲ့ဒါလေးပြောချင်တော့ပါနော်ဒါကြောင့်မို့ဘာပဲဖြစ်ဖြစ်ဒီဒါနလေတန်တရားရှိအောင်လုပ်တော့ရှိတာပေါ့ဗျာဒါနမဟုတ်ပါဘူးသီလစောက်တည်ပြီးတန်တရားရှိချောင်းနေ တောင်းတအနေနဲ့ပဲရှေးမှာပဲဘာဝနာတွေအထုတ်ပြီးတော့မဲ့ညာဖုန်ညာစုမတောင်းမနဲ့ဘာစုတောင်းမလဲကိုဘွားကောင်းလင်းဒီလိုအထုတ်ပြီးဆိုတာအတူတူပဲသံတရားရှေးနိုင်တာပဲအဲတော့အဲ့ဒီဘဝတွေစုမတောင်းပါနဲ့ဘဝစုမတောင်းရင်ဒါသံတရားမရှိပါဘူးမရှိအောင်လဲခုနလိုဥပဒနာညာဖြစ်အောင်အထုတ်ပါနော်ခုနကအဘိဘူအကတာဝကအဘိဘူအရှင်မြဟောတဲ့ကာထာလေးပြောခြင်းလို့ပါအရင်တကောင်ကလည်း အရှင်ဘုဇင်တွေတော့လည်းနည်းနည်းပါးပါးပြောခဲ့ပါအဲ့ဒီရှင်မြတ်ကြီးဟောတဲ့စက်ကြောင်လားတထောင်နော်သူကဒေါကရတထောင်စက်ကြောင်လားတထောင်ကိုကြောင်းဟောတဲ့တရားဒီတရားတမန်တရားတော့မဟုတ်ဘူးနော်ဖျားတို့ကြတထောင်ကြောင်းဟောတယ်အဲ့ဒီဗြဟ္မပြည်ကနေဟောတာဒီကဗြဟ္မပြည်ကနေဟောလိုက်တော့အကုန်ကြောင်းနော်ဒီဒီကို ဒီ32ဘောင်တော့တမကြမရှိဘူးဟိုတခြားဘုံတွေတော့ကြားတာဟောတာပါလေအာရမထနေတရမထနေတမထယုံဇထဗုဒ္ဓသာသနေဘုရားသာနာတော်နဲ့ဘုရားသာနာတော်မှာသုံးဘုရားသာနာတော်မှာတွေ့ကြုံတဲ့ခိုက်တမှာအာရမထတရားကိုအစပြုပြီးအထောက်ကြစပြီးအထောက်ကြနော်ခုစအထောက်ပြီးကြပြီအဲ့ရနေဘာလုပ်မလဲဆက်မိတ်နေ နေတမထကိလေသာတွေကနေနိဝရဏတွေကင်းတော့အထောက်အမယ်နော်စာအထောက်ကစားတော့ဘယ်ကင်းလိုက်မလဲလောဘမကျေနပ်တာတွေဝင်မဲ့လောဘမနစ်သက်တာတွေဝင်မဲ့လောဘတွေဝင်မဲ့ဒေါသတွေမာနတွေဝင်မဲ့ဝင်လာလဲမှတ်လိုက်ပြောင်းလိုက်ပေါ်လာလဲပြောင်းလိုက်ပေါ်လာဒီလိုပဲမှတ်နေရမှာပဲနော်မှတ်နေမှတ်နေနဲ့နောက်ကြတော့ဖြည်းဖြည်းနဲ့တမာရီတိုင်းတာတခုရသွားမယ်နော်ဆံတမာရီရသွားမယ်အဲဒီကကြာနိဝရဏကင်းသွားဘူး ခဏိကသမာဓိတွေရသွားမယ်နော်ခဏိကဝိပဿနာဉာဏ်တွေဆင်းရဲဖြစ်သွားမယ်ဥရဗျာဉာဏ်လောက်ဆိုဒါနိဗ္ဗာန်တွေတော်တော်ကင်းသွားပြီစံကိလေသာတွေကင်းသွားပြီပရမကတရားတွေကိုစပြီးအထောက်ကြဒါကိုရှင်မြတ်ရတိုက်တွန်းတယ်ဒုတိယကြဘာတိုက်တွန်းပြန်လဲအဲ့ဒီလိုအထောက်တဲ့ခါမှာနိဗ္ဗာန်တွေကိလေသာလွတ်သွားအထောက်ကြတမာအထောက်လို့မရဘူးเนาะဒါလွတ်အောင်ဆိုတာကလွတ်အောင်ကိုအထောက်မှရတယ်အပြောနဲ့မလွတ်ဘူး အနုဆက်အထုတ်တယ်အဲ့ဒီနိဝရဏတွေကင်းလာပြီကိလေသာတွေပြည့်ပြည့်နဲ့ကင်းလာပြီဆိုအဲ့ဒါတွေကိုနော်ကင်းလာပြီတဲ့နောက်နိဗ္ဗာန်ကိုမရောက်မချင်းသုံးဖို့မဉ္ဇဏ်ဖုန်ညာမရောက်မချင်းယုံစထာမပြမဆက်အမြဲအထုတ်ကြလိုအပ်တဲ့ပန်းနိုင်မရောက်မချင်းရမတာဆက်တက်အထုတ်မပြတ်စေနဲ့ဒါကိုတိုက်တွန်းထားတယ်သူကခုနက ဘုန်းကြီးတို့အထုတ်နေတဲ့ခိုက်တံတို့ကိလေသာဒါကတော့ဘုန်းကြီးတို့ကဟိုဗာပြောနေဝိပဿနာဘက်ကကြည့်ပြောကြတာဇံပိုင်းညာနိဝေနတခါကျတော့ဇံပိုင်းပဲဖြစ်ဖြစ်ဝိပဿနာဘက်ဖြစ်ဖြစ်တစ်ခုလုံးနိဝေနသုံးပါတယ်အခုဘုန်းကြီးတို့ဓမ္မနုပဿနာဘက်မှာကြည်လိုက်လေဘုရားနိဝေနရှုမှတ်တဲ့နည်းတွေဟောထားတာဟုတ်အဲ့ဒါတွေမဝင်အောင်အထောက်အဲ့ဒါတွေကိုဒီကိလေသာတွေနိဝေနတွေကိုနောက်တာလုံးဝမဖြစ်အောင် ဖြည့်ဆည်းပြရမယ်အဲ့မှာဘာဟောလဲဒုနာထမေဇုနောသေနံနလာကာရံဝကုံစရောစင်ကြီးဟာဘုန်းကြီးတို့ယူထျာအိမ်ဆိုကျူဝါဆိုတာတော်တော်အပေါ်လေးတချို့လူတွေမြင်ဘူးမှ မြင်ဘူးဖို့ခက်တော့ဗောလေဝါအပေါ်စားလေးအဲ့လိုအိမ်မျိုးကို အားကောင်းတဲ့စင်ပြောင်းကြီးအားကောင်းမောင်းတန်တဲ့စင်ကြီး ဆင်းကြီးကဒီကျူထရာအင်းလေးကိုမှုံမှုံညံ့ညံ့နင်းချေဖြက်စီးနိုင်တယ်လို့ပဲနော်ဒုနာတာသေမိစုနောသေနာသင်မီးရဲ့စစ်သူဖြစ်တဲ့ကိလေသာစစ်တွေကို သင်မီးရဲ့စစ်သူတွေကဘာလဲကိလေသာစစ်တွေဒါတွေကိုမှုံမှုံညံ့ညံ့ဖြေခြေဖြက်ကြမဖြစ်အောင်ကျင့်ညာဒီလိုပြောတာဟွန်းသင်မင်းရဲ့ကိလေသာစစ်ပေါင်းပေါ့နော်သင်မင်းကနေကို အများကြီးပါကိုကိုကတေမင်းရဲ့အရင်ကရှာရင်တေခြင်းရဲ့အရင်ကရှာရင်ဘာတွေ့မလဲကိလေသာပဲကိလေသာတွေကြောင့်ဖြစ်တယ်ပေါ့နော်ကိလေသာတွေတေမင်းရဲ့စစ်တီတော်တွေဖြစ်တော့အဲဒီကိလေသာတွေကိုဘုန်းကြီးကဘာနဲ့ဖြည့်ဆည်းရမလဲသီလပြည့်စုံအောင်လုပ်ပြီးဖြည့်ဆည်းရမယ်တမာရီခဏိကဝိပဿနာ အတွက်ခဏိကတမာရီပြည့်စုံအောင်လုပ်ဇန်ပိုင်းကျတော့ ဥပ္ပစာရသမာဓိအပနာသမာဓိနဲ့ပြည့်စုံလို့ပြီးဒီကိလေသာတွေနိဝရဏမဝင်အောင်တက်ဖြစ်ရမှာပဲကျင့်ကြရမှာပဲပညာလက်နဲ့နဲ့လည်းခြေဖြစ်ရမယ်ဝိပဿနာအထုတ်တယ်ဝိပဿနာဉာဏ်တွေဖြစ်အောင်အထုတ်ရမယ်ဝိပဿနာဉာဏ်တွေဖြစ်အောင်အထုတ်ရင်တဖြည်းဖြည်းဖြည်းဖြည်းနဲ့ဒီကိလေသာတွေနဲ့နဲ့နဲ့သူ့ဉာဏ်လိုက်လေဖြည်းဖြည်းဖြည်းတက်သွားတယ်နိုင်သွားတယ်အဲတော့ပေါ်လာတဲ့အာယုန်နဲ့အာယုန်တိုင်းမှာဒီလို သီလလက်နဲ့တမာရီလက်နဲ့ပညာလက်နဲ့နဲ့ရှုမှတ်နေရင်ကိလေသာတွေကငြိမ်းတာပေါ့မရှုရင်တော့အာရုံနဲ့ပတ်သက်ပြီးလောဘကိလေသာလည်းဝင်လိုက်နေတာပဲဒေါသကိလေသာလည်းဝင်နိုင်တာပဲမောဟကိလေသာမာနကိလေသာဒါမျိုးတော့ဝင်လာနိုင်တာပဲဒါကြောင့်မို့ရှင်ပြီးဘူးအကတာဝကအရှင်ပြီးဘူးမထေမြတ်ကဒီကိလေသာတွေမဝင်ရအောင်ခုနဆင်းအကောင်းမန်းတာနဲ့ဆင်းကြီးရကျူထရအိမ်လေးကို လွယ်လွယ်ကူမုံညာနင်းကြီးဖြက်စီးလိုက်တယ်လို့ပဲဒေမင်းရဲ့ကိလေသာစစ်တီအပေါင်းဆိုတာကိလေသာတွေပါပဲဒါတွေကိုကိုယ်တဏ္ဍာမှာမဖြစ်အောင်ပုံမှန်ညံ့ညံ့ဖြည့်ခြေဖြတ်နေအောင်ကြိုးစားထုတ်ကြဒါမိတ်နေဘူးဆက်မိတ်မှာလေယောဣမတမေဓမ္မဝိနည်းအပမတောဝိဟတတိမြတ်စွာဘုရားရဲ့ဒီဓမ္မဝိနည်းတာနာတော်မှာတဲ့ မမေ့မလျော့ဖြစ်မမေ့မလျော့ဖြစ်ပြီးတော့နေကြအဓိကတော့မမေ့မလျော့အမှတ်တတိနဲ့အရာအလုံးမှာတတိမလွတ်စင်နဲ့မြတ်စွာဘုရားတာနာတော်ကသူကနှမျိုးခွဲပြဓမ္မဆိုတော့ကတုတ်တန်နဲ့ပြီးဓမ္မခေါ်ပါတယ်ဝိနည်းဝိနည်းပေါ့အဲ့တော့ပိဋကသုံးပုံဆိုဝိနည်းရတုတ်တန်ရပြီးဓမ္မဒီတာနာတော်ကြီးမှာနေတဲ့ပုံကောင်များကျုံနေတဲ့ခိုက်တမှာကိုယ့်ရဲ့တတိ အပမာရိနာတမ္မာရိတာပေါ့တတိမလို့အောင်ခုနသီလကျင့်စဉ်မျိုးဖြစ်ခြင်းတမာရိကျင့်စဉ်လည်းဖြစ်ခြင်းပညာကျင့်စဉ်လည်းဖြစ်ခြင်းမြနေပါလို့ဒါတိုက်တွန်းတာပေါ့အဲ့ဒီလိုနေတဲ့ပုဂ္ဂိုလ်ဟာဗာမိတ်လဲဆိုဘာယဇာတိတန်တာတဒုက္ခတန်တံကရိတတိအဲ့ဒီလိုနေနေတဲ့ပုဂ္ဂိုလ်ဟာသီလသမารိပညာတရားတွေမှာမမေ့မလျော့နေတဲ့ပုဂ္ဂိုလ်ဟာ ဘဘပေါင်းများစွာဖြစ်နေတဲ့တန်တရားကြီးကိုပယ်စွန့်ပြီးတဲ့ဆင်းရဲအဆုံးဖြစ်တဲ့နိဗ္ဗာန်ကိုပြီးစီးနိုင်ပါတယ်ရောက်နိုင်ပါတယ်အဲဆိုလိုတာတော့ဘာလဲဆိုဘုန်းကြီးတို့ဓာရ6ပါးမှာမျက်စိနားလျာကိုယ်စိတ်ဒါဓာရ6ပါးခေါ်တော့ဗောလေစိတ်ဆိုတော့ဘုန်းကြီးစိတ်ပေါ့အဲ့ဒီဓာရ6ပါးမှာအာယုံ6ပါးကတော့အမြဲတမ်းလာပေါင်းစုံတိုက်ဆိုင်နေမှာပဲအဲ့ဒီပေါ်သမျှအာယုံဖြစ်လာသမျှအာယုံအမြဲတမ်းတတိရှိပြီးတော့ တတိညာနဲ့ရှုမှတ်နေနိုင်ရမယ်အဲ့ဒီလို ရှုမှတ်ပြီးနေမယ်ဆိုရင်တော့ဝိပဿနာဉာဏ်နဲ့ဆင်ញံတက်တက်ပြီးတော့မညာဖုံညာနဲ့ရပြီးတော့ဘောဟတန်တရားအထက်ထက်ခါခါဖြစ်နေဘောဟတန်တရားဆက်ရပ်သွားပြီးတဲ့ဆင်းရဲတဲ့ကုံခုံကုံဆုံးရဖြစ်တဲ့နိဗ္ဗာန်ကိုရောက်သွားပါလိမ့်မယ်လို့ဒီတရားဟောတာပါဗျာဒီကတော့ဟောတဲ့တရားလေးကောင်းပါတယ်ခုနက ပြောတာဒီခုနစကြဝဠာတိုက်လောကရတထောင်ကြောင်းဟောနိုင်တာတို့ဘာလို့ဒါတော့ယုံကြည်ရတာမန်ပုဂ္ဂိုလ်နဲ့ယုံကြည်ဖို့ခက်တယ်အဓိကတော့ဒီအရှင်မြတ်ကြီးဟောတဲ့တရားလေးပဲဒီကမှတ်တာနော်တရားထုတ်ပြီဆိုရင်စာအထုတ်အစာပြုတ်ပြီး အထုတ်တော့အထုတ်ကိုခွင့်လန်းရနေပြန်တယ်ပြီးတော့ဘာလုပ်အောင်လဲဒီတဲ့တဆင့်နောက်တစ်ခုပါနေတမထ ကိလေသာတွေနိဝရဏလွတ်သွားအောင်အထောက်တာမန်ရှင်ကအထောက်အမှာမဟုတ်ဘူးဒီတွေးတွေမဝင်အောင်အထောက်နံပါတ်3ယုံစထဗုဒ္ဓသာသနေစက်တိုက်ကိုလိုချင်တဲ့မညံဖုန်ညာမရမချင်းနိဗ္ဗာန်မရောက်မချင်းမပြတ်အောင်အထောက်ကြဒါမိန်နော်အဲ့ဒီလိုအထောက်လိုက်လို့ရှိရင်ခုနက ဆင်ကြီးကကျူထရာရင်လေးကိုလွယ်လွယ်ကူနဲ့ဖြတ်စည်းနိုင်တယ်လို့သေမင်းရဲ့စစ်တီဖြစ်တဲ့ကိလေသာတွေကိုလည်းလွယ်လွယ်ကူချိုးဖြတ်နိုင်တယ်ဒါလေးပြောတော့အဲ့လိုချိုးဖြတ်တဲ့နေ့အတွက်ဘာလုပ်ရမလဲသီလသမားချိုးဖြတ်ဖို့တဲ့သီလလည်းနဲ့နဲ့ချိုးဖြတ်သမားလည်းနဲ့နဲ့ချိုးဖြတ်ပညာလည်းနဲ့နဲ့ချိုးဖြတ်ချိုးပြတ်တဲ့ခါမှာတာမန်တတိနဲ့မရဘူးအထူးလုံလဝရိယနဲ့အထူးတတိနဲ့အထူးလုံလဝရိယနဲ့နေပြီးချိုးဖြတ်ရင် မညာဖွညာနဲ့ရသွားဘဝတန်မြာကိုဆင်းရဲလွတ်မြောက်တဲ့ဒုက္ခတွေကုန်ဆုံးသွားတဲ့နိဗ္ဗာန်ရောက်နိုင်ပါလိမ့်မယ်ဒါမိတ်တာပေါ့ဗျအဲ့လိုကြီးညိုပွဲရာတုတ်တွေကိုလည်းကြားနာပေးရမယ်ဆင်ញင်ပေးရမယ်ဆင်ញင်ပေးလိုက်ရင်ဩအဲ့မှာပီတိလေးတွေဖြစ်လာပြီးအထုတ်ခြင်းနဲ့စိတ်ပေါက်တော့နောက်ပီတိဖြစ်ကြောင်းတရားကဒီရက်တာပဲဖြစ်သွားတာပဲဖြစ်ဘာလုံးလို့ပေါ့နော်အဲ့ဒီပီတိဖြစ်ဖို့စိတ်ကိုညှို့ထားမယ် ဒီနည်းအားပြောရရင်တော့ဘုန်းကြီးတို့လက်တွေ့ကြပြန်ဒီပီတိဥရပြညာမရောက်သေးတဲ့ပုဂ္ဂိုလ်များပေါ့ဒီခါဒီဝင်လေထွက်တွေရှုမှတ်ခဲ့တယ်ဆိုကိုဝမ်းမြောက်ဝမ်းသာစိတ်တွေထားမှတ်ကြည့်လိုက်ပေါ့ဝင်လေထွက်ပြီးဩဘုရားဆိုင်တဲ့သူတော်ကောင်းတွေလောက်သွားတဲ့ဒါဟာသူတော်ကောင်းတရားတွေပဲတာမန်ဆံဃာပုဂ္ဂိုလ်မလုံနိုင်ငါတို့ဝမ်းမြောက်ဝမ်းသာစိတ်တွေထားပြီးတော့ဝင်လေထွက်တွေလေရှုမှတ်ရင်လည်းကောင်းတယ်ဗျအဲ့ဒီလိုလည်းထုတ်ကြည့်ရမယ်နော်သွားသွားရရရမှတ်တာပဲဖြစ်ထိုင်မှတ်တာပဲဖြစ်ဖြစ်ခက်ခဲတွေကြုံလာရင် အဲဒီပီတိစိတ်တွေဝမ်းမြောက်ဝမ်းသာစိတ်တွေနဲ့မှတ်ကြည့်လိုက်ဟာဒါသူတော်ကောင်းတရားဆိုသူတော်ကောင်းစိတ်ရှိမှလုပ်လို့ရတာငါသူတော်ကောင်းစိတ်ရှိလို့ဒါလုံးဖြစ်တာပဲဒီလိုဝမ်းမြောက်ဝမ်းသာစိတ်လေးနဲ့ဆိုလို့မတ်စိတ်နဲ့အောင်လည်းကတ်သွားပါတယ်နော်အဲ့လိုလည်းလုပ်ပေးရမယ်ဒါကတော့ဘုန်းကြီးတို့ပီတိနဲ့ပတ်သက်တဲ့တရားတွေပေါ့ဗျာပီတိနဲ့ပတ်သက်တဲ့တရားတွေနောက်တစ်ခုဘုန်းကြီးကဗာပြောကြတယ်ဆိုဒီနဲ့ဒါနဲ့ပတ်သက်ပြီးတော့ ကြီးညိုဝရတုတ်တုတ်ပေါ့ဗျာဒါလည်းကောင်းပါလေဒါတော့အလုံးတင်နဲ့ဆိုင်တော့ဘုန်းကြီးတို့ယူပြောရတယ်အရင်ကလည်းပြောခဲ့ဘူးပါဒီသွားသွားရရထိုင်ထိုင်ပေါ့နော်ဒါမျိုးတွေရှုမှတ်တဲ့ခါကျရင် ထုံးစံနဲ့ကြားရင်စိတ်ပြက်တာညှိငွေတာမကြည့်ကျင်တာဖြစ်တတ်တယ်နော်ချုပ်ယောဂီတွေဆိုရင်ဒီဖြစ်ဖြစ်တာကြတာများနေတကူလုံးမှာပဲကြည့်ကြပြောင်းလဲပေါ်လဲပြောင်းလဲဖြစ်လဲပြက်လဲဖြစ်လဲပြက်လိုက်ညှိငွေလာတယ်စိတ်ပြက်လာ အဲ့ဒါကြောင့်ဘုန်းကြီးတို့ဒီမှာအနုရုဒ္ဓမဟာဝိတကအတော့ဥစားဒါလေးပြောချင်လို့ဒီလိုစိတ်ပြတ်တဲ့ညီကိုတဲ့အကြောင်းနေနော်မဟာနုရုဒ္ဓမဟာအနုရအရှင်နုရုဒ္ဓမထေမြတ်ပေါ့ဗျာဒီတော့ကိုအကြောင်းဒီတော့ကိုရှင်နုရုဒ္ဓရှင်မြတ်ကြီးဆင်ញင်စဉ်းစားပြီးတော့နောက်တရားထုတ်လိုက်တော့သူကယဟန္တာဖြစ်သွားပါဒါရှင်နုရုဒ္ဓယဟန္တာရှင်နုရုဒ္ဓရှင်မြတ်ယဟန္တာဖြစ်တဲ့တော့ပါ နော်ဒီရှင်နုရတာရှင်မြတ်ကြီးတို့တော်မှဒီရဟနာမဖြစ်ခင်ဟာနော်ကြင်ကြာထုတ်တဲ့ခင်တော့ကခက်ခဲတွေအများကြီးရှိခဲ့တာပဲနော်အဲဒါလေးလည်းထပ်ပြောပါမယ်နော်အဲဒီဘုရားနဲ့တွေ့ပြီးနောက်ယဟန်ပေါ့နော်ရှင်နုရတာဘယ်တော့မှယဟန်ပြုပြီးပထမဝါတွင်မှာပဲဒီပါရလဲဆိုတမပ၈ပါးရတော့ဗျာတမပ၈ပါးရပြီမပ၈ပါးရပြီဘိညာဉ်တွေလည်းရတော့ ပင်ញင်ထဲမှာဒိဗ္ဗစကုပင်ញင်ပေါ့ရတယ်ဒါပေမဲ့ဆက်အထုတ်တဲ့ခါကျတော့သူကဘာမှဘာဖို့မှမရဘူးဗျအဲဒီမှာဒီနေ့ကျတော့ရှင်သာရိပုတ္တရာရှင်မြတ်ကြီးနဲ့တွေ့ရှင်သာရိပုတ္တရာရှင်မြတ်ကြီးမေးတာပေါ့ဗျာရှင်သာရိပုတ္တရာရှင်မြတ်ဖျားတပည့်တော်ဟာသူရထားတယ်ဟာလေတပည့်တော်ဒီဘက်ဆက်ကိုပင်ញင်လဲရထားပါတယ်ဗျာတဲ့တပည့်တော် မတွတ်မဆုတ်လုံးလအပြည့်နဲ့အထုတ်ပါတယ်မေးလျော့မှုလည်းမရှိဘူးတတိလူမှုလည်းမရှိဘူးတတိကလည်းမတ်တမြအာယုပေါ်သမျှအာယုမှာထင်ရှားနေပါလေပြီးကိုယ်လည်းပူပန်ခြင်းမရှိငြိမ်းအေးနေပါလေစိတ်ကလည်းတခုတည်းသော အာယုမှာတီးပြီးကတ်နေပါလေသုံးချက်ပေါ့ဗျာဒေဝစေကိုပင်ညာရတယ်သူအထုတ်တယ်နော်တတိလည်း အထုတ်တယ်ကိုယ်လည်းငြိမ့်နေတယ်စိတ်ကလည်းတကူတည်းအာယုံမှာကပ်နေတယ်ဒါပြောတယ်နောက်တစ်ခုကအဲ့ဒီလိုဖြစ်ပါရဲ့နဲ့တပီးတော်ရဲ့စိတ်ဟာဒီအရတ္တပညာဖုန်ညာအာသောတရားတွေအရတ္တပညာဖုန်ညာမရတာဘာကြောင့်ပါလဲတနည်းအားဖြင့်အာသောတရားတွေကကိလို့ခွင့်မရတာဘာကြောင့်ပါလဲဒါလျှောက်ထားတယ်ရှင်သာဂုတ္တရေကအရှင်မြတ်ကျသူပြောတဲ့စကားလေးတွေပြန်ကြည့်ပြီးတော့ကောက်ချက်ချတာနော် ကမ္မဋ္ဌာန်းဆရာနဲ့ဆွေးနွေးတာဒါပါပဲနော်ကိုယ်တဲ့အတွေ့အကြုံရှိတဲ့ပုဂ္ဂိုလ်အော်သူဘာဖြစ်နေရလဲတိချနားထောင်ရတယ်ဘုန်းကြီးတို့じゃဒီရှင်သာရိပုတ္တရာတော့ပဲညာကမိမလဲခဏခဏနားထောင်တခါပြန်မေးရတယ်သူဆိုလိုတာဘာလဲဆိုတာမသိဘူးဗျခုဓမ္မကြီးတို့ဒီမှာရှောင်းနေပါတယ်လူနာတော့ရဲ့အကြောင်းအရာကိုတိချနားထောင်ပြီးမှဆုံးဖြတ်ချက်ချလို့ရတယ်ဒီတိုင်းပဲဒါလည်း မှန်မှန်ကန်ကန်ဆုံးဖြတ်ချက်တော့မဟုတ်ဘူးနော်ဖရာမဟုတ်တဲ့ခါကျတော့အတနိုင်ဆုံးနေဆက်မှုနဲ့အနိစ္စဆုံးကြံပေးချက်တာဖြစ်တယ်ခုရှင်ရှင်သာရိပုတ္တရာရှင်မြတ်ကြီးကျသူကယာနာဖြစ်နေပြီလေပြီးတော့လေဖရာပြီသူကပညာရမှာအေးတဲ့ရတဲ့ပုံဒါကြောင့်မို့လေတိတိကျကျကောက်ချက်ချနိုင်သူကောက်ချက်ချတာလေနားထောင်ကြည့်ပါငါရှင်နုရုဒ္ဓတဲ့ငါရှင်ကငါဒိဗ္ဗစကုပင်ញင်ရတယ်ဒိဗ္ဗစကုပင်ញင်ရတယ်အဲ့ဒီလို မာနတွေဝင်နေတယ် မာနတွေဒါတော့တာဤတကယ်ရတဲ့မာနနော်မရတာကိုအရှိလို့ပြောတာမဟုတ်တချို့ကကိုယ်မှမရှိတာကိုမန်တဲ့နာရှိသေးတယ်ဒီမှာတကယ်အရှင်မြတ်ကြီးသူ့အတူဒေဝဇေကိုပြင်ညင်ရတာဒါဒီဟာဟိုလိုသူများကိုထိခိုက်တဲ့မာနမဟုတ်ဘူးချို့ကြသူများထိခိုက်တဲ့မာနတွေဒီမှာကိုယ့်ကိုရထားတာကိုငါရှင်ကတဲ့ငါမှဒေဝဇေကိုပြင်ညင်ရတာငါမှဒီအဲ့ဒီလို ကြံစီစဉ်းစားနေတာကဟိုကတင့်တဏ္ဍာမှာမာနတွေဖြစ်နေတာဒါလည်းသတိထားစရာနော်အဲ့ဒါမှတ်တာအဲ့ဒီတစ်ချက်ထောက်ပြတယ်နောက်တစ်ခုကဘာဆက်ပြောလဲဆိုငါတရားထုတ်နေတယ်ငါတကယ်တရားထုတ်နေတာပဲငါတတိမြဲနေတာပဲငါမှကိုယ်ပေါင်းမှုတွေငါပူပေါင်းမှုတွေငြိမ့်အိမ်နေတာပဲငါမှစိတ်ကလည်းဒီအာယုန်တွေကကတ်နေတာပဲကတ်နေရဒီလိုစဉ်းစားရတယ်အဲ့မှာတင့်တဏ္ဍာမှာဥဒိစ္စတွေပြနေတယ်ဥဒိစ္စတွေဖြစ်တယ် သူပြောတာအလုံးတရားလည်းအထုတ်နေတယ်တတိကလည်းမလုပ်ဘူးဒီမှာလည်းကတ်နေတယ်ဒါတွေစဉ်းစားနေကိုရှင်ပြစိတ်တွေပြောင်းနေတာဥဒိစ္စတွေဖြစ်နေတာပေါ်တဲ့အာယုံမလိုက်နိုင်ဘူးဗျာဒါတွေသူရောက်နေတယ်ဆိုထောက်ပြန်သွားတော်တော်ကောင်းပါလေဒါလေးနောက်တစ်ရက်ဆက်ထောက်ပြန်အဲ့ဒီလိုပြောမှာငါစီကတဏ္ဍဒိဋ္ဌိမစအသောတရားမလွတ်သေးပါလားမညာဖွညာမရသေးပါအဲ့လိုစဉ်းစားတင့်တန်တာမှာတွေးတောကိုကုတ်ကုတ်ဆတန်တရားတွေဖြစ်နေတန်တရားကုတ်ကုတ်ဆတွေဖြစ်နေ ထောက်ပြတာနော်ရှင်နုရုဒ္ဒရာတဏ္ဍမာနတွေဖြစ်နေတယ်ဥဒိစ္စတွေဖြစ်နေတယ်နောက်တစ်ခါကုတ်ကုတ်စာတွေဖြစ်နေရှောက်မစင်းစားအောင်နော်ဒါကြောင့်ကိုတရားထုတ်နေတဲ့ခါကျရင်ဟောငါဒီလောက်အထုတ်နေတာပဲရကောမရနိုင်ဘူးအရင်ကောင်ကဘလို့ရတယ်အခုဘလို့ရှောက်မစင်းစားအောင်မဝေဖန်နဲ့မစင်းစားနဲ့မသုံးသပ်နဲ့ပေါ်နေတဲ့ခိုက်တာပေါ်နေတဲ့ဓာမြောင်ရှုရစဉ်းစားနေခုနက မာနတွေလည်းဖြစ်နိုင်တယ်ဥရိစ္ဆလည်းဖြစ်နိုင်တယ်ကုက္ကုဆလည်းဖြစ်နိုင်တယ်ဒါလေးမှတ်တာနော်အဲနောက်ပိုင်းမှာဒီရှင်နုလောဒရှင်မြတ်ကြီးကဒါတွေရှင်သာရိပုတ္တရာပေးတဲ့နိလန်တန်ဒီရှင်ဘုရားတဲ့ကိုယ်တဏ္ဍာမှာဖြစ်နေတဲ့မာနရဲ့ဥဒိစ္စရဲ့ကုက္ကုဆာအဲ့ဒီသုံးဖို့ပယ်စွန့်ပြီးတော့ဖယ်ရှားပြီးတော့တရားထုတ်ပါဒါကြောင့်ဘုန်းကြီးတို့ကြံကြံပေးခြင်းတာ ကိုယ်ခက်ခဲကြီးကမ္မထဆရာတင်ပြတယ်တင်ပြပေးမှဘုန်းကြီးတော့ဟိုပြင်လို့ရတာပေါ့နော်ပုံမှန်နေနေပြောရတယ်ဘုန်းကြီးတို့ပြီးတဲ့နှစ်နှစ်လောက်ကထိုင်ဝမ်တက္ကတယောက်ထိုင်ဝမ်လူမျိုးပဲသူတရားအထုတ်တကထစ်နေရှေ့မသွားတော့သူငငယ်တော့ကျူးလွန်ထားလေးဝန်ခံတယ်อืมအဲ့ဒါလေးအေးကွာလို့သူကဘုန်းကြီးလည်းငယ်တော့ ကောင်းပါလေကွာလို့မင်းဒီလိုဝန်ခံလိုက်တော့လေကို့မှာလည်းစိတ်သက်သာရပေါ့သွားတာဟောဟိုလိုသမင်းဒီတာကြီးနဲ့တော်ုံတွင်းတွင်းနဲ့ရှစ်ဆက်သွားလို့လည်းမရဘူးလေအဲ့လိုမျိုးတွေဖြစ်တာအဲ့လိုတိတိကျကျတိရမှာဘုန်းကြီးကညွန်ကြားလို့ရတယ်တိကျမသိညွန်ကြားလို့မရဘူးကဲဝိရကဒါနာတို့ဆက်ပြောပါမယ်အဲ့လိုနဲ့ရှင်နုလို့ရှင်ရှင်မြတ်ကြီးနောက်ဆုံးရဟန္တာဖြစ်ခံနေကြတော့ဗုဒ္ဓကဘက္ကတန်တန်တုမာရခိရမျိုး ပေတကလာတော်ဆိုတဲ့ပေကမိဂရာဟုတော်မှာတရင်သုံးတယ်ရှင်နုလို့တာကစေတိယတိုင်းတိုင်းကြီးကွာတယ်အာစိနဝန္တာတော်ဆိုဝါတော်ကြီးမှာတရင်သုံးတယ်ဘုရားဘယ်မှာကြွလာနောက်တော့တခြားကြွလာအဲ့ဒီဝါတော်ထဲမှာတော့နေရောညာရောဗျမိတ်ဖက်နဲ့သူကလည်းမိတ်ဖက်နဲ့နိတိတူတဲ့ဆောင်းတယ်ဈဉ္ညာလျှောက်မှတ်တာနော်တရက်တည်းမို့15ရက်တော့ဆဲမှတ်တယ် အဲ့လိုမိုင်းမှနဲ့ဒီကတရားမရောက်ပေါ့မရတဲ့ခါကျတော့ဈဉ္ညာရှောင်းရင်တနေ့ကချင်းကပ်ပြီးတော့ရပ်ပြီးတော့ပေါ့စဉ်းစားတယ်တရားဆိုတာဒီမှာတော့သူ့တိုင်းစာရင်ပြောမယ်နော် အပိစ္ဆာယံဓမ္မောနာယံဓမ္မောမဟိစ္ဆတတရားလိုချင်မှုရှိတဲ့ပုဂ္ဂိုလ်နော်အလိုနည်းတဲ့ပုဂ္ဂိုလ်သာရနိုင်တယ်အလိုကြီးတဲ့ပုဂ္ဂိုလ်ကမရနိုင် ဆိုလိုတာဒါဘာပြောရလဲဆိုခွန်းကတရားကိုမြန်မြန်ရချင်တယ်ရပြီလဲရှာလို့မယ်သူများဟောမယ်ဒီများပြောမယ်ဒါမျိုးတွေသွားကြတာများတယ်နော်မြန်မြန်လိုချင်လို့မရဘူးဗျမြန်မြန်လိုချင်နေတဲ့ဘုန်းကြီးတို့ဘုရားနဲ့တွေ့လို့ကြွတာကြာလာပြီဒါလောက်တည်းဘုန်းကြီးတို့ကိုယ့်ကိုသုံးသပ်ဖို့ကောင်းတယ်ဒါလောက်တန်တရားဖြစ်ကြောင်းရှိကြရကိုကဘုရားနဲ့ဝေးခဲ့လဲတရားနဲ့ဝေးတန်ခါနဲ့ဝေးခဲ့လို့တော့မှတ်ထားတယ်နော်အဲမြန်မြန်တရားမြန်မြန်ရချင်နေမရလေပဲအဲ့ဒါမှတ်တာ တချို့ဒါရချင်တာလိုချင်မှုတွေတိတ်ပြင်းထန်တယ်တိတ်လွန်ကဲနေတယ်အဲ့တော့တရားမလုံးဖြစ်တော့ဘူးဒါတွေရှောက်တွေးတွေဝင်တော့အဲ့ဒါမှတ်ထားပါတရားမြန်မြန်ရချင်လေမရလေပဲနော်အဲ့တော့ရည်ရွယ်ချက်တရားမှားနေလဲမကောင်းရင်လည်းမရဘူးဘုန်းကြီးတို့တွေ့ပါတယ်ဒီနောက်တိုင်းမှာဆရာတော်ကြီးတွေနဲ့သွားတရားတို့ကသူတို့ကတရားတွေမြန်မြန်တက်ချင်တယ်ပြီးတော့ကကြသူတို့ကကမ္မထမ်းဆရာကြီးတွေလှုပ်ရှားခြင်းနဲ့ဒါမျိုးရည်ရွယ်ချက်တွေနဲ့တွေ့ဘူးတယ်အဲ့လိုမျိုးတွေတရားကဘာမှမကောင်းဘူးသူတို့စစ်ဆေးကြည့်တော့ အဲ့လိုလုပ်ရင်လည်းမရဘူးအလိုကြီးတဲ့ပုဂ္ဂိုလ်မရဘူးအလိုနည်းတဲ့ပုဂ္ဂိုလ်မှတရားရနိုင်တယ်ဒါကိုလည်းရှင်နုရကရောမြတ်ကြီးကစဉ်းစားတယ်ကြံစည်တယ်ဒါကြောင့်မာဝိတက်ကဆိုအဲ့ဒါကိုပြောတယ်သူကကောင်းတဲ့အကြံကြီးမြတ်တဲ့အကြံ၈ပါးသူကျန်တာအရှင်မြတ်ကြီးကျန်တာ9ပါးပါဒါတစ်ခုပါတယ်နောက်တစ်ခုကတရားဆိုတာရောင်ရွဲလွေတဲ့ပုဂ္ဂိုလ် မှရတယ်ရောင်ရဲမှုမရှိတဲ့ပုဂ္ဂိုလ်တရားမရဘူးရသမျှရှိသမျှဖြစ်သမျှနော်ပစ္စည်းလေးပါးနဲ့ရောင်ရဲနိုင်ရမယ်ဆွမ်းစားစရာဝတ်စရာနေစရာတောက်စရာဆေးထားတွေကရောင်ရဲနိုင်ရမယ်တရားနဲ့ပတ်သက်ပြီးတော့လည်းရောင်ရဲနိုင်ရမယ်ကိုဖြစ်သမျှလေးနဲ့ကျင့်နာရမယ်ကိုဟာတရားတက်ခြင်းနေပြီဇန်ဆိုလဲဇန်တရားရခြင်းနမိတ်လည်းတရားပေါ်ခြင်းမရဘူးဗျအဲ့ဒါမှတ်တာဟာဝိပဿနာဉာဏ်လေးလည်းအတင်းဖြစ်ခြင်းနေတာမရဘူး ကိုလုံးသမျှလောက်ပဲကိုဖြစ်သမျှလေးနဲ့ကျေနပ်ပဲအာဟောဖြစ်ခြင်းတရားဖြစ်ခြင်းဟာသူများတွေနာတော့ဟာသူတော့ဇံရပြီဟာသူတော့ဘာညာနေရပြီဒါတွေသွားမေးကိုစီအဲ့လိုမျိုးတွေဟိုတောင်းတာဒီတောင်းတာဟိုမြော့ဒီမြော့တရားမတိုးတက်ဘူးဗျတရားသဘောကသူ့တဘာဝအတိုင်းပဲဖြစ်နေကိုလောကဒီလောကမြဲနေဖို့တတိကနေမှန်မှန်လုပ်ဖို့ပဲရည်ကြီးတယ်အိန္ဒိရေ၅ပါးညီမြလိုက်တိုင်းကလေးထိုးတက်သွားမယ်ဘုဇင်9ပါးညီမြောက်တဲ့ ကျင့်တိုင်းလည်းဖြည်းဖြည်းတိုးတက်သွားတယ်အဲ့ဒါမှတ်တာရောင်ရဲတယ်ဆိုတာဓမ္မနဲ့ပတ်သက်ပြီးတော့ရောင်ရဲနိုင်ရမယ်သိလို့ခြင်းမှုအကြည့်နေလည်းမဖြစ်နိုင်ဒါတစ်ချက်ဉာဏ်ကြီးစိတ်စဉ်းစားဖို့နောက်တစ်ချက်ဒီသုံးလေးဆုံးအောင်ပြောမယ်နော်ခု6နာရီတိုးနေနောက်တစ်ချက်ကြပါလဲဆိုတော့တရားကဒီအပေါင်းဖော်နဲ့နေတဲ့ပုံကမရနိုင်အပေါင်းဖော်မရှိဘဲနဲ့နေတဲ့ပုံကမှ နော်ရတယ်ဒီအပေါင်းဖော်ဆိုတာကဒီတငယ်ချင်း ပေါင်းဖော်ဒီနေရာဆိုလိုတာမဟုတ်ဘူးကိလေသာ ဖော်ရင်းနဲ့ကင်းအောင်နေတာဘာဝနာ စိတ်တစ်ခုတည်းဖြစ်အောင်နေတာဒီအောင်တစ်ခုတည်းမှာတခြားကိလေသာအဖော်တွေဝင်မလာနော်ကိလေသာအဖော်တွေဝင်လာဘာဖြစ်လဲဆိုခုနှစ်သက်စရာအောင်မြင်အဲ့ပဲမျောလိုက်သွားတာလေအဲ့ဒါမျိုးပြောတယ်ဒေါသဖြစ်စရာအောင်ဆိုဟာဒေါသအတော်မတတ်နဲ့မရဘူးမာနဖြစ်စရာအောင်ပေါ့လေမာနတွေဆက်ဖြစ်နေ ုံးကြီးလူအတူတူပဲဗျအဲ့ဒါဖော်နေနေတာပဲဣတိတာဖော်နေနေတာတော်တော်များများထင်တာကအပေါင်းဖော်နေနေတာလောက်တင်ထင်တာအပေါင်းဖော်နေနေတော့လေပြဿနာပေါ့နော်တယောက်တည်းနဲ့နေတာအပေါင်းသင်းနဲ့နေတာရှိတယ်တယောက်တည်းနဲ့နေပါရဲ့ကိလေသာဖော်နေနေပြန်တယ်ချိုးမပြေဘူးအစင်မပြေဘူးတရားမရနိုင်ဘူးနော်အပေါင်းသင်းနဲ့ကိုတယောက်တည်းအထုံနေအောင်ကြိုးစားပါတယောက်တည်းနဲ့နေတဲ့အခါမှာလည်းပါလေကိလေသာအပေါင်းဖော်တွေနိဝရဏအပေါင်းဖော်တွေကင်းအောင်အထုတ် တယောက်တည်းတော့နေပါရဲ့နိဝရဏပေါင်းပေါက်ကိလေသာပေါင်းပေါက်တွေရှိနေမရနိုင်ပါဘူးဘာဝနာစိတ်တစ်ခုတည်းပဲဖြစ်အောင်ထောင်းဒီကိလေသာတွေနိဝရဏကင်းပြီးဒီမတ်စိတ်နဲ့အာယုလေးတွေကတ်နေတဲ့ဟုတ်တယောက်တည်းနေတစိထဲထားဆိုဒီဘာဝနာစိတ်တစ်ခုတည်းကိုကတ်နေတဲ့သဘောမျိုးလေးပြောတာအဲ့လိုဖြစ်အောင်ထောင်းရမယ်နော်အဲ့ဒါမှသာလေဘုန်းကြီးတို့တွေတရားရနိုင်တယ်ဒါကိုရှင်နုရဒအရှင်မြတ်ကစဉ်းစားဆင်ញင်တော်မူတယ်နောက်တစ်ချက်တရားဆိုတာ တကယ်အထုတ်မှတကယ်ရတယ်ပြင်းနေပြင်းတဲ့ပုံကဘယ်တော့မှမရအောင်ပြင်းနေတဲ့ပုံနော်လွယ်လွယ်လေးနဲ့မရအောင်တရားဆိုလွယ်လွယ်လေးနဲ့မရပါဘူးပေါ့ပေါ့လေးနဲ့လည်းမရပါဘူးပျော့ပျော့လေးနဲ့လည်းမရပါဘူးတကယ်စူးစမ်းအထုတ်နိုင်မှရပါတယ်နော်စိတ်တက်ပျော့တဲ့ပုံကတရားမရနဲ့စိတ်တော့ပျော့တဲ့ပုံကနည်းနည်းလေးအားရဘာမှလည်းမပြတ်တော့ဆိုတော့မလုပ်တော့မရဘူးဗျလောကအလုပ်ပဲကြည်လေစိတ်တက်ပျော့တဲ့ပုံကပညာရေးဆုံးကမတိုင်ဘူးဗျ မီးမရောက်တကယ်ကိုကိုလိုချင်တဲ့ပန်းနဲ့မရောက်မချင်းကိုစိုးစိုးမြဲမြဲလောက်ပါရတယ်တရားလည်းဒီတိုင်းပဲလျှော့ချလို့မရအောင်တစ်ပါးလေးအာထုတ်တယ်နှစ်ပါးလေးအာထုတ်တယ်မရတာနဲ့စိတ်ပြတ်သွားတာပဲဘလုံးမမရနိုင်ဒါလေးမှတ်ထားမယ်အဲတော့စိတ်တက်ပြောတဲ့ပုဂ္ဂိုလ်တရားမရနိုင်ပါဘူးစိတ်တက်ခိုင်မာတဲ့ပုဂ္ဂိုလ်မှတရားရနိုင်တယ်ဒါလေးမှတ်ထားပါလုံလဝိရိယရှိတယ်ဆိုအဲ့ဒါကိုပြောတယ်စိတ်အားပေါ့ဗျာစိတ်အားပြင်းထန်ရတယ်ဒါလေးမှတ်ထား ပြီးတော့တတိစွဲမြဲနေတဲ့ပုံကိုရတယ်တတိလွတ်တဲ့ပုံကိုမရမှတ်တယ်လေပြတ်တယ်လေဟောလားပြတ်တဲ့ချိန်ကများမှတ်တဲ့ချိန်ကနည်းဒါမျိုးဆိုရင်တရားမရနိုင်စက်တိုက်မှတ်နေရမယ်နော်ဘုံကြီးရောလူရောဘုံကြီးလည်းဒီတိုင်းပဲယောဂီတို့လည်းဒီတိုင်းပဲသင်္นานသူသင်္นานသားလည်းဒီတိုင်းပဲရှုမှတ်တဲ့အာယုံမှာဒီတတိတည်းစွဲနေမှာမြဲနေမှာတဏှာတိုင်းတဏှာလုံးပေါ့ခုနကိရိတာဖော်တယ်မဝင်အောင်စွဲနေအောင်မြဲနေအောင်မှတ်ရမယ်သူကတော့ဒီမှာတော့ သုံးမျိုးခွဲပြတယ်ပေါ့ဗျာကာယဝေကတယောက်တည်းနေတာမျိုးကာယဝေကတယောက်တည်းနေုံနဲ့မလုံလောက်သေးဘူးစိတ်တဝေကဖြစ်ရမယ်ကိုယ်စိတ်ထဲမှာဒီမကောင်းတဲ့ကိလေသာစိတ်တွေမုံအောင်နိဝရဏစိတ်တွေမောဝေအောင်စိတ်တဝေကဖြစ်အောင်ကျင့်ရမယ်ကာယဝေကတယောက်တည်းလည်းနေရမယ်စိတ်တဝေကကိုယ်စိတ်ထဲမှာကိလေသာတွေနိဝရဏမုံအောင်တစိတ်ထက်ဖြစ်အောင်ဘာဝနာစိတ်တစ်ခုတည်းဖြစ်အောင်အထုတ်အဲ့လိုအထုတ်လို့သမာဓိတွေရ ဝိပဿနာဉာဏ်ဤဖြစ်မညာဖုန်ညာရသွားရင်ဥပရိဝေက ဥပရိဝေကလို့ခေါ်တယ်နိဗ္ဗာန်ရတာပါပဲအဲ့ဒါတတိမြဲဖို့ကပထမလောက်ရတော့မနော်တတိမြဲဖို့အတွက်ပါလေကာယဝေကတယောက်တည်းဖြစ်နေကာယဝေကဖြစ်ကာယဝေက ဖြစ်ပြီးတော့စေတဝေကနိဝရဏတွေကိလေသာတွေကင်းအောင်ကျင့်တယောက်တည်းနေတစိတ်တဲ့ဘာဝနာစိတ်တစ်ခုတည်းဖြစ်အောင်ကျင့်ကျင့်တဲ့အခါကျတော့ဝိပဿနာဉာဏ်နဲ့စဉ်းစဉ်ဖြစ် မဉ္ဇဉ်ဖုန်ဉ္ဇဉ်ရမှဒီလိုပုံကုများပဲတရားဝိတုတရားများရနိုင်တယ်နောက်တစ်ခုကဒီသုံးခုကတော့ဆက်နာပါမယ်တည်ငြိမ်တဲ့တမာရီတမာရီရှိတဲ့ပုံကုမှရနိုင်တယ်ဇံကျင့်တဲ့ပုံကုကြောင့်ဥပ္ပဆရာတမာရီအပနာတမာရီဒါတွေရအောင်ကျင့်ရတယ်ဝိပဿနာကျင့်တဲ့ပုံကကြခဏိကတမာရီရအောင်ကျင့်ရတယ်နော်အဲဒီတမာရီမှမရမနဲ့ဘာညာမှမဖြစ်ပါဘူးဒါလေးမှတ်တာတမာရီရှိတဲ့ပုံကမှတရားရတယ်တမာရီမရှိမရဘူး နောက်တမာရီရှိမှဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်ဖြစ်မှမဉာဏ်ဖွညာရတယ်ဝိပဿနာဉာဏ်မဖြစ်မဖြစ်မရဘူးဒါတွေကဆက်နာပါပဲတတိရှိရင်တမာရီဖြစ်မယ်တမာရီဖြစ်ရင်ဉာဏ်ဖြစ်မယ်ပေါ့ဝိပဿနာဉာဏ်တမာရီရှိမှဝိပဿနာဉာဏ်ဖြစ်တယ်ဝိပဿနာဉာဏ်นี่ဖြစ်မှမဉာဏ်ဖွညာရနိုင်တယ်အဲ့ဒီလို အကြံရှင်မျိုးကြံတာပေါ့မြတ်စွာဘုရားကဟိုတခြားနေရာပေါ့နော် ဒေတကာတောကနေပြီးတော့ဒီမှာမြတ်စွာဘုရားမှာတရင်တော့ဘက်ကတိုင်တန်သူမာရခိယမြို့အနီးဒေတကလာဆိုရမိဂရာကိုတောကနေပြီးတော့ရှင်နုလိုတာကြမ်းနေတာကိုသိတော်မူတယ်ပြီးတော့ချက်ချင်းရှင်နုလိုနာကိုရုပ်တည်းကြွလာပြီးတော့ထင်ရှားပေါ်လာရှင်တို့ကတော့ဘုရားကြွလာလောလောကူတရင်သုံးလို့ရအောင်ခင်းခင်းတာအဲ့ဒီမှာနောက်ထပ်နုလိုတာတဲ့နောက်ထပ်တကူဆက်ကြံလာဘုံတဲ့ သင်ကြံနေရဲ့အကြံနဲ့သိကောင်းပါလေနောက်တစ်ခုကတော့ဗာလဲဆိုချက်ထွင်ခြင်းကင်းရာတတိယပြောရင်တဏမာနဒိဋ္ဌိတဏဒိဋ္ဌိမာနကင်းတဲ့နိဗ္ဗာန်ကို မွေးလျော်တဲ့ပုဂ္ဂိုလ်သားလျင်ဒီချက်ထွင်ခြင်းကင်းရာဒါတွေကိုမွေးလျော်တဲ့ပုဂ္ဂိုလ်သားလျင်နိဗ္ဗာန်ရနိုင်တယ်အဲ့ဒါမွေးလျော်မှု ရှိနေတဲ့ပုဂ္ဂိုလ်ကတရားမရနိုင်ဘူးဆိုလိုတာကတော့တဏ ကျင့်ကင်းအောင်ကျင့်ခုနမာနကင်းအောင်ကျင့်ဒိဋ္ဌိကင်းအောင်ကျင့်ဒီဟာကင်းမှနိဗ္ဗာန်ရဒါတွေရှိနေသမျှကာလပတ်လို့နိဗ္ဗာန်မရနိုင်ဘူးကာလီလေးကြောင့်ဘုန်းကြီးကဘလို့ဖြစ်လဲဆိုတော့တရားတော်ရင်ဟိုဟာရခြင်းဒီဟာရခြင်းဟိုဟာစားခြင်းဒီဟာစားခြင်းဒီစားတော့မှုကလည်းဖြစ်တတ်တယ်ဟိုနေရာလေးမှာထိုင်ခြင်းနဲ့ဒီနေရာလေးမှာထိုင်ခြင်းနဲ့ဒါလည်းဖြစ်တာပဲနော်ဟိုထိုက်တဲ့နဲ့တင့်တော်တဲ့စားစားတော့စားရတော့ဗျာဒါမျိုးတွေမျိုးစုံဖြစ်တတ်တယ် နော်မာနဒါလည်းဖြစ်တယ်ငါမို့ငါပဲတရားထုတ်နိုင်တယ်ကြီးစံငါလိုတရားထုတ်မနေမအထုတ်နိုင်ကြဘူးငါမို့သာနာပြုနိုင်တယ်ငါမို့တရားဟောနိုင်တယ်ငါမို့တရားပြနိုင်ဒီမာနတွေလည်းဝင်နေတရားမရအောင်ငါဟောတာပဲမှန်တယ်တခြားဘုတ်ကိုဟောတာမမှန်ဘူးငါတို့ကျင့်ဒီပဲမှန်တယ်တခြားကျင့်ဒီကမှားတယ်ဒါမျိုးတွေယူဆပါအများကြီးပါပဲဒိဋ္ဌိငါတို့ယူဆပဲမှန်တယ်သူယူဆမှားတယ် အဲ့လိုတဏှာဒိဋ္ဌိမာနနဲ့ကျင့်နေသေးရတော့ဘုန်းကြီးတို့တရားမရနိုင်ဘူးဗျာဒါလေးမှတ်တာဒါဟုတ်ဘုရားတိတိကျပြောသွားတယ်အဲ့ဒီနောက်ဆုံး ရှင်မျိုးသောကြံစီတွေကြံစီတဲ့ခါမှာတဲ့သင်ဟာဇန်ဒီလို့ရှိတာဝင်စားနိုင်နေမယ်တဲ့အဲ့ဒီဝင်စားနိုင်တဲ့ခါစပြီးတော့ဒီရှင်တို့လို့ဆာရှင်များပန်းတွေကိုသင်္ကောင်းလဲလွယ်ကူစွာဆောင်းနိုင်နိုင်မယ်တဲ့ ဆွမ်းခံဖို့လည်းလွယ်ကူစွာလုပ်နိုင်မယ်တဲ့တစ်ပင်ရင်းဆိုတဲ့တောကြောင်းမှာလည်းနေနိုင်လိမ့်မယ်တဲ့မြက်ခင်းအိယာနေရာမှာလည်းသင်နေနိုင်လိမ့်မယ်တဲ့နော်ဆေးနွားကျင်ကနဲ့စိန်ထူတာစိန်တော်စည်းကိုဖြစ်ရှာဖန်ကားစီဒါတွေလည်းမိဝဲသုံးဆောင်နေလိမ့်မယ်လူတို့ဒါတဲ့သင်ဒီဝါရင်းသုံးလပါလုံးဒီဝါတော်ကြီးမှာပဲဆက်ပြီးနေပြီးတရားထုတ်ပါလို့မြတ်စွာဘုရားမိတ်ပြီးတော့ပြန်ကြွသွားတယ်ပေါ့ အဲ့ဒီဝါတော့မှာပဲရှင်လူလိုတာကဆက်လက်တရားထုတ်တော့မကြမီမှာပဲရဟနာဖြစ်သွားတယ်အဲ့ဒါပါပဲနော်ဒီနေ့ဒီလိုဝမ်းသာစရာတခါတလေပီတိဖြစ်စရာတောက်တန်လေးလဲကြားနာပေးရမယ်စိတ်ဓာတ်ကြီးကြာနေတဲ့ခါမျိုးပါညာအဲ့ဒါမှဒီစိတ်ဓာတ်တွေတက်ကြွလာပြီးနှစ်သက်မှုတွေဝမ်းမြောက်မှုတွေဖြစ်လာပြီးဆိုမှငကိုကမ္မထံပြန်သွားကြမယ်လို့ဘုရားမိတ်ပါတယ်ဒါတော့ထက္ကရာမိတ်ကြားချက်ပေါ့ဗျာ။ ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာရှင်းကြအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။